ဒီနေ့များကသောတပတ္တိမဲ့ရဲ့တတ္တိဒူးပေါ့လေအဲ့ဒါလေးပြော့သွားပါတယ်မပြီးပြတ်သေးပါဘူးသောတာမဲ့ညာသူကြဟာထုတ်ပြန်ဤတို့မိတ်ဆိုသည်ဆိုတာပေါ့ကျမ်းဂန်များမပယ်ဘူးမြဲကြည်နေခဲ့ဖောက်ခွဲပယ်ခွင့်ဒါကတတ္တိဒူးကို အဆုံးမတင်ဝိရည်ရင်ကျင့်စဉ်၆စီဒါတတိလူစုအပယ်လေးပါးလမ်းပေါင်းများတရားပိတ်စီပြီတဲ့ဒါတတိလူစုတတိလူတွေကျမ်းဂန်ကတော်တော်စုံစုံလင်းလင်းပြောတော့ပါလေအဲ့ဒါဒီသိရတာလည်းပဲတရားတရားအမှန်ပွားကြပါပဲဒါဝင်ကပြောသွားတဲ့တတိလူတွေထဲမှာ သဗ္ဗပါယဒဝါရဏိပိတတိဣတမေခောဣတောတပတိမေတိသဗ္ဗပါယဒဝါရဏိအလုံးစုံသောအပေတွားပေါက်တကားတို့ကိုပိတတိပိတ်ဆို့ပြီးတယ်သောတပတိလည်းအပေအပေရောက်စီတတ်တဲ့အပေတွားစီတတ်တဲ့လောဘဒေါသမောဟအရင်ခံပြီးတော့ဖြစ်တဲ့အကုသိုလ်ပြည့်စည်တရားတွေ ဒါဒီသောတာပန်မှာကျင့်သွားတယ်ပြောတာပါပဲယုံနာတရားတွေပေါ်မှာယုံနာအနေနဲ့မြင်သွားပြီးပုဂ္ဂတတဝါငါဒီယောက်ျားမိန်းမအနေနဲ့မမြင်ဘူးတရားတရားသံဃာယရဏသုံးပါးမှာလည်းမတုံလို့သက်ဝင်ယုံကြည်တဲ့တရားတရားတွေလည်းခိုင်မြဲသွားတော့မဝေကွဲနိုင်တဲ့ယုံမှတဲ့ဝိသိကိစ္စလည်းလည်းပဲရှင်းပြသွားပြီအငိမ့်တဲ့အမှန်ကိုအကျင့်မှန်နဲ့တွေ့သွားတော့ အငိမ့်တာမဟုတ်တဲ့ဟာကိုအငိမ့်တာလို့ယုံကြည်ယူဆပြီးတော့မမှန်တဲ့အကျင့်တွေအလေးအကျင့်တွေဒီလိုတိရပရပရမာတဒါလည်းပဲကျင့်သွားပြီအလုံးချုပ်လိုက်မယ်ဆိုလို့ရှိရင်ဒိဋ္ဌိနဲ့ဝိသိကိစ္စပေါ့လေအဲ့ဒီဟာကြီးကပြင်းသွားတယ်အဲ့ဒီတရားတွေကလောဘဒေါသမောဟအဖို့တဟဲတွေရနေမှာသူတို့ကအပယ်ဆွဲချတာပဲ သတ္တပတိဘက်ကအပယ်လားစေတတ်တဲ့လောဘဒေါသမောဟတွေအပြတ်ရှင်းလိုက်တော့ဒိဋ္ဌိနဲ့ဝိသိကိစ္စလည်းပဲတခါတည်းတပါးလည်းပါသွားတယ်မရှိတော့အတိတ်ကပြုခဲ့တဲ့အပယ်လားကြောင့်မကောင်းမှုဒုစရိုက်ကံတွေလည်းပဲအကျိုးမပေးတော့အတော့ပစ္စည်းများ နောက်တာအပြင်မျိုးမဆက်ရအောင်လို့ချက်စည်းပလိုက်တယ်ချက်စည်းပြက်စီးသွားတယ်ပြီးတော့နောက်နောက်ကံမျိုးမှာလည်းပဲအပယ်လဲလာကြအကုသိုလ်ဒုပြိုက်တယ်မလုပ်တော့ဒီနည်းနဲ့ပဲသောတာပန်ပုဂ္ဂိုလ်ဟာအပေတကားပိတ်သွားတယ်ဘယ်သူကပိတ်ပြီးလဲဆိုတော့တတ္တပတ္တိမက်ကပိတ်ပြီးတယ်။ငရေတိစ္ဆာပိတာသူတွေခေါ်တဲ့ အမှန်ဆိုးရတဲ့ဘဝဇိုးတွေမရောက်တော့ဘူးဆိုလို့ရှိရင်တော်တော်ကြီးသက်သာသွားပါပြီဒါတော့တင်မဟုတ်ဘူးလူဘဝနတ်ဘဝမှာတော့မှသုံးကြီးဆိုင်ရင်နေနဲ့ခုနှစ်ဘဝတည်းတိုးပြီးတော့မနေရတော့ဘူးအဲ့ဒီနေရတဲ့အပိုင်းလေးမှာလည်းပဲလူဖြစ်ရင်လူအထက်တန်းစားနတ်ဖြစ်ရင်နတ်အထက်တန်းစားအထက်တန်းစားဘဝနဲ့ပြီးသွားရတယ် ဘယ်တော့မှအောက်တန်းနောက်တန်းဖြစ်နိုင်တော့ဘူး။ဘာဖြစ်လို့လဲဆိုတော့သူ့မှာကအောက်တန်းနောက်တန်းကြစီတတ်တဲ့အပယ်လားကြောင့်မကောင်းမှုတရားတွေအကုသိုလ်တရားတွေပေါ့။အဲ့ဒါကြီးသင်ကျင့်သွားလို့ပါပဲ။ဘဝရုပ်ညံ့စေတတ်တဲ့တရားတွေရှိနေသေးတယ်အဲ့ဒီပုဂ္ဂိုလ်ကယုံညံ့တဲ့အခြေအနေနဲ့ရောက်သွားနေတာပဲ။

စိုးရတဲ့အမြင်မရောက်တော့ဘဝစက်တိမိသားဖြစ်သွားတယ်ဘဝအမဂါကျေကောင်ကောင်းကြီးရသွားတယ်ဒါမတွေ့တာလို့ကြည့်ရတဲ့လူဘဝနတ်ဘဝခုနှစ်ဘဝမှာအထက်တန်းသားဘဝနဲ့ကြီးသွားရမှာပဲဘယ်လောက်ကောင်းမလဲပြီးတော့တန်တရားတစ်ချောင်းလုံးမှာပေါ့လေညာနာမဖြစ်မချင်းပေါ့လေစက်တန်းသားဘဝနဲ့သွားလို့တဲ့ပုဂ္ဂိုလ်များ ပฏิသိက္ခာတရားတွေပွားပြီးတော့အနည်းဆုံးဒီပွားပါသောတာပန်ဖြစ်ရောက်ဖို့အမှန်လိုအပ်ပါတယ်သောတာပတိမေညာပိုင်ပိုင်ရဖို့အရေးကြီးပါတယ်ပိုင်ပိုင်နဲ့ရလည်းရဆိုင်ပါတယ်အဲရအောင်အထုတ်ထားပြီဆိုလို့ရှိရင်တော့ဘဝဇိုးကြီးကသင်္ခါဝရလွတ်ပြီးတော့ဒီချမ်းသာနဲ့ချမ်းသာဘောလို့စေတန်းစားဘဝနဲ့ဒီတော့သွားရဖို့သိကြပါတယ် အဲ့ဒီထေတန်းသာဘုရားမှာလည်းပဲမမြင်ရတဲ့သုံးမကုန်တဲ့ဥစ္စာ9မျိုးနဲ့လည်းပြည့်စုံသွားနိုင်တယ်။အဲ့တော့မမြင်ရတဲ့သုံးမကုန်တဲ့ဥစ္စာ9မျိုးဆိုတာကပါဠိလေလို့ဆိုတော့ကျမ်းဂန်များမှာပြထားတာအရိယဥစ္စာလို့ခေါ်ပါတယ်။ရှင်ရှင်မြင့်မြတ်တဲ့အရိယပုဂ္ဂိုလ်များပိုင်ဆိုင်တဲ့ဥစ္စာပေါ့9မျိုးနောက်တော့တစ်ခုချင်းခွဲပြပါမယ်။

ပိုင်းဆိုင်တဲ့အနေမျိုးရအောင်ကြည့်ပေးပါ၏တရားတွေအားထုတ်လို့ဝိပဿနာဉာဏ်နဲ့သင်တိုက်တဲ့ပြီးတော့နောက်ဆုံးရင်းကျက်ပြည့်စုံပြီးသောတပတ္တိမညာကိုဉာဏ်နဲ့မျက်မှောက်ပြုသွားတဲ့အခါခုနသောတပတ္တိမဲ့ကအရိယဥစ္စာ9ပါးကိုလည်းပဲရရှိစေတယ်တဲ့ရရှိစေတယ်မမြင်ရတဲ့သုံးမကုန်တဲ့ပစ္စည်းပေါ့ ဥစ္စာတာရိယသွားတယ်နော်ဘုန်းကြီးတို့အခုလောကမှာကိုလူရှိတဲ့ပစ္စည်းလေးတွေမလေးနဲ့ကူရှင်းမောက်ရောက်လာပြီဆိုလို့ရှိရင်မလုံနေကြတော့ဝင်းတာသလားဝင်းနေသလားဝင်းတာမယ်နော်ပြီးတော့ရောင်းရဝေတာပြုလုပ်တဲ့ပုဂ္ဂိုလ်များကိုရောက်လို့တဲ့ဂုံအရှင်နဲ့တွေ့ရပြီဆိုလို့ရှိရင်မလုံနေတော့ ဒါလည်းဝင်လာတာပဲဟုတ်လားအဲကိုယ်လိုရှိတဲ့ပစ္စည်းပေါ်လေးဝယ်ပြီးတော့တစ်ဆင့်ရောက်ချလို့အမြတ်ဆုံးတွေထွက်ပြီဆိုလို့ရှိဘယ်လိုနေမလဲသာပြီးတော့ဝင်တာမှာပေါ့ဟုတ်လားဘုန်းကြီးတို့တော်ပြောပြောရလို့ရှိရင်လေဟောဒီလိုတော်တို့တောင်းအမိပြုနေတဲ့ပုဂ္ဂိုလ်များတော်တဲ့သွားပြီးတော့သင်္ကန်းရွတ်တွေပါလေခူးရတယ်နော်အဲ့တော့ မိမိရဲ့ဒီသွားပြီးတော့ရှားလို့အသင်းနဲ့တွေ့ပြီဆိုလို့ရှိရင်ဘယ်လိုနေသလဲဝင်းတာတယ်ဟုတ်လားဘုန်းကြီးတို့ကတော့ရှားဘူးတယ်အခုကြောက်တန်တော်မှနေစဉ်ကကိုယ်ရဖြစ်နေဆိုတော့အမြတ်တန်ဃာကြီးစားဖို့ဘုန်းကြီးတို့ကဆုံးချက်ရတယ်ဆုံးချက်ရတယ်တော်ရဲသွားပြီးဆင်းရဲရှားတယ်ဝေဝေရောက်ကျင်ဆိုတာဘုန်းကြီးတို့ကြတာဘုဂုတော်မှလည်းဟောတယ် ဒီပြင်သရစ်တို့ဘာတို့ညာတို့ဘောလေးဒီမှာစိုးစရာအဖြစ်သုံးဖို့ရတာဒီလည်းရှားရတယ်။ဒါကိုယ့်အတွက်တက်တက်မဟုတ်မယ်လို့သံဃာတော်များတွေကိုယ့်တာဝန်လျောက်ပေါ်ရှားဖွေရတဲ့အခါမှာအလွယ်တကူဝယုံလွယ်ပြီးတော့တက်နေတဲ့ဝရောက်ကြီးယုံကြီးများတွေ့ပြီဆိုလို့ရှိရင်အိုးစိတ်ဝင်လာတာ။အဲ့ဒါအရင်ကရှားပြီးတော့ဆွဲချလိုက်တဲ့အခါမှာတပွေးတစ်ပိုက်ကြီးပြောလို့မိုးရွာတယ်များပါပြီးတော့ထားရတာပြောနေတာပဲ။ ကျွတ်တရလည်းပေါ်လိုက်တာတော်ရောကျွတ်တရပါလိလည်းပဲတည်းဘူးမဆိုင်နိုင်ဘူးပြောနေတာပဲလက္ခဏာဇိရတို့ဘာလို့ဟောဒီသံတန်းကြတဲ့နေရာဒီမှာပတ်ချတဲ့ခါလည်းဒီတိုင်းပဲသရဆုံးမတဲ့ဓမ္မကောက်ကလေးတို့ဘာလို့များတော့ဟိုတော့ကောင်းတော့မမှန်းမိတော့ဘူးလို့ကိုရင်ကိုရင်ပွားကလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကဆိုတော့ဒီကျွတ်ပါလိမေ့တော့ကုန်ပါပြီပြောတယ်ဒီတော့ခွန်ကြီးတို့ ောတတော်ရကတဲ့မှုပေါ်တယ်ဘုမာတော့ဖက်စုံကိုခေါ်ပါတယ်အဲမှုပြုဆိုတာလည်းရှိပါတယ်ဥဒီမောလမြေနေတော့ဘယ်လိုခေါ်တယ်တော့မသိပါဘူးဖက်စုံမှုဆိုတာမူရမူလေးတစ်ချက်တစ်ချက်ကြာပြီးနောက်ဟောက်ကအပူကိုနဲ့ဒီကအေးတဲ့နဲ့တွေ့ရတဲ့ခါကြတော့ညီကြီးလေးကသူ့တတ်တဘောတတ်တဘောလျောက်ကိုဖြစ်ပေါ်လာတာမှုပါပဲ အဲ့ဒီပိုးချလို့ပိုးများတွေ့ပြီဆိုအိုးသိပ်ကြော်တာပဲသိပ်ကြော်တာပဲသိပ်ကြော်တာဟာဘယ်လိုပြောကြလဲကွာအင်းမင်းမျက်နှာကမှုရရဲ့မျက်နှာလိုပဲဆိုတာဟုတ်ပုံရတယ်ကွာဘုန်းကြီးတို့ကကိုရုံးနဲ့မှုချတာသတင်းငယ်ပွားတယ်မှုချပါတယ်ကိုကြတော့ကိုကကြာပြရတာဟောလေမှာကိုရင်လေးနှုတ်ခိုင်းရတာကိုသိပ်ကြော်တာပဲမှုများတွေ့လို့ရှိတယ်အဲဒီကြော်တယ် အဲ့တော့ကိုလိုရှိတဲ့ပစ္စည်းလွယ်လေးနဲ့ကိုမျက်မှောက်မှာရောက်နေမယ်ဆိုဝင်သားတယ်အယောဝယ်သမားတွေကလည်းပဲကိုရောက်ကိုအရှင်နဲ့တွေ့ရပြီဆိုလို့ရှိရင်လည်းပဲဒီဟာဝယ်ယူသွားပြီးတော့ရေးွယ်ကောင်းတဲ့နေရာမှာတစ်ဆင့်ရောက်ချတဲ့အမြတ်ဆုံးတွေဖတ်မယ်ဆိုလို့ရှိရင်လည်းမသာပြီးတော့ဝင်သားရတယ်။ရှင်ရရှင်ဒီရှားဝေးတဲ့ပုဂ္ဂိုလ်ကလည်းတောတဲ့ဝင်သွားလို့အလွယ်တကူတွေ့ပြီညာညာကြီးတွေ့ပြီဆိုဝင်သားရတယ်။မှုရှားတဲ့ပုဂ္ဂိုလ်ကလည်းမှုတွေ့ပြီဆိုဝင်သားရတယ်။ဟုတ်လား။ဟိုကရုပ်ထု ရှားပွေရတာဟုတ်လားအခုဘုန်းကြီးတို့အခုပြောမယ့်ဟာကတော့မမြင်ရတဲ့ပစ္စည်းမမြင်ရတဲ့ဥစ္စာဟုတ်လားဟိုဟာတွေကမြင်ရတယ်ပြီးတော့ဟိုမြင်ရတဲ့ဥစ္စာကဘယ်လောက်ပဲအဲတိတ်နဲ့ကြည့်ပြီးတော့တာဖို့ရှိစေကမှုနောက်တော့ဘာဖြစ်တော့ပစ္စည်းတာပဲဟုတ်လားဘုန်းကြီးကြည့်ပါလားဟိုကြောက်တယ်ပါလိရှားဝေးတဲ့ပုဂ္ဂိုလ်လေ ကြောက်နေကြီးသွားပြီးတော့ဗရမညာနေကြီးသွားတဲ့အခါကြောက်နေကြီးတွေ့ဘယ်လိုနေလဲသိမ့်နဲ့ကြည့်ပြီးတော့တန်နဲ့ကြောက်တယ်များတယ်သိမ့်ဝင်တာကဘာမှမလားပြီးတော့ကြောက်သိမ့်သွားကြတဲ့ပုဂ္ဂိုလ်ကလည်းပဲကြောက်သိမ့်နေတွေ့ပြီးပြီးဝင်တာရတယ်အဲ့ဒီပစ္စည်းတွေကရုပ်ဝတ္ထုမြင်စကောင်းတဲ့အရာတွေပဲဝိတ္တရတဲ့ဆိုတာလည်းပဲတအောင်မှာပဲသူကတခဏပါပဲနောက်အဲ့ဒီပစ္စည်းတွေကိုယ်တိုင်ကလည်းပဲတည်မြဲတာမဟုတ်ဘူး ပစ္စည်းတွေကတည်မြဲတဲ့ထားအောင်ပေါ့လေခုနကြောက်ကြီးတို့ကြောက်သိန်းတို့ဘာတို့ကတည်မြဲတဲ့ထားအောင်ပိုင်ဆိုင်တဲ့ပုဂ္ဂိုလ်ကမတည်မြဲဘူးသူတို့ဆုံးခွာသွားရမှာဟုတ်လားအဲဒီကြားလည်းပဲအန္တရာယ်ကြီးတွေးနိုင်သေးတာပဲအဲတော့ကိုယ်လည်းပဲသက်ရှင်စေကိုပိုင်ဆိုင်ထားတဲ့ဖိုးတဲ့ဖိုးတဲ့ပစ္စည်းတွေကလည်းရှိလို့ဘလောက်ပဲသိမ့်နေချီပြီးတော့ပစ္စည်းတွေရှိနေစေကမူဟုတ်ရဲ့တော့ တန်တရားတွေကြောက်လို့ဝိတ္တနိုင်မှာမလားအဲ့ဒီကြည့်ရဟင်မချက်ဝိမတနိုင်ဟုတ်တယ်မလားဝိမတနိုင်အန္တရာယ်လည်းမရပဲဟောခွန်ကြီးတို့အခုပြောမယ်ပစ္စည်းကတော့ဥစ္စာကတော့မမြင်ရဘူးတန်တရားတွေကြောက်လို့မှအန္တရာယ်လည်းမတွေ့တစီမိတစင်ပေါ့လေပွားပွားပြီးတော့မိမိရင်မရှိပဲနဲ့တောက်တောက်ပွားပွားဖြစ်သွားနိုင်တဲ့ပစ္စည်းတွေအဲ့ဒီပစ္စည်းတွေရမှာ သောတာပန်ဖြစ်သွားလို့ရှိရင်အဲ့ဒီပစ္စည်းကြီးကိုယ်ပိုင်ရမှာဟုတ်လားอืมသိကောင်းတာလူဖြစ်လည်းပဲအဲ့ဒီပစ္စည်းတွေကခိုင်းပါသွားမှာနတ်ဖြစ်လည်းပဲအဲ့ဒီပစ္စည်းတွေကပါသွားမှာအမြင်ရတဲ့ပစ္စည်းအနောက်ချက်အန္တရာယ်ကင်းတဲ့ပစ္စည်းတဲ့ကိုယ်နဲ့မကွာတတ်ချပါနိုင်တဲ့ပစ္စည်းတွေတဲ့အဲ့ဒါကိုအရိယဓနလို့ခေါ်ထားတယ်အရိယဓနအရိယပုဂ္ဂိုလ်တို့ရရှိတဲ့ပစ္စည်းအမျိုးမျိုး မျိုးစားဘယ်လောက်ရှိတယ်လဲဆိုတော့9မျိုးပြထားတယ်ဟုတ်လား9မျိုးပြထားတယ်တတ္တဒဏံအဲသီလဒဏံသီတိဥဒ္ဒပိယဒဏံသုဒ္ဓဒဏံသာသာကောသာပညာဝေတတ္တမဒဏံယတ္တဣတိဒနာအတ္တိအိကိယပုရိတတဝါအတ္တလိတောတိတံအာဟုအမောကံတတဇီဝိတံကျန်ကန်လာမှာပြတယ် အဲ့ဒီကသတ္တတနာဆိုတာသရတရားဥစ္စာတဲ့သရတရားကြီးဒီတော့ဥစ္စာယုံကြည်ထုတ်ဖြတ်လေးမြတ်တဲ့ဥစ္စာယုံကြည်တယ်ဆိုတာဘာလဲယုံကြည်ရတာလဲဆိုတော့ဘုရားစစ်ဘုရားမှဘုရားစစ်ဘုရားမှသံဃာစစ်သံဃာမှပြီးတော့ ကုသိုလ်ကအကုသိုလ်ကတို့ရဲ့အကျိုးပေးရတွေ့ရတဲ့ဖြင့်ကောင်းရင်စံသို့ရင်ခံရမယ်ဆိုတဲ့ယုံကြည်ရဒါလည်းပဲတတ္တတရားခေါ်တယ်။ပြီးတော့ယခုဘဝတွေ့ရတဲ့ပြအတိတ်ကလည်းပဲကုသိုလ်ဘဝမျိုးတွေရှိခဲ့မယ်။နောက်လည်းပဲကိလေသာမကင်းသေးလို့ကံလေးကပြုနေရသေးတာမို့လို့နောက်လည်းပဲဒီလိုဘဝတွေဆက်ရှိသွားနိုင်တယ်လို့ယုံကြည်တာလည်းပဲတတ္တတရားခေါ်တယ်။ ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမှာအဲ့ဒီတရားတရားအကြောင်းပြုပြီးတော့ဘာဖြစ်တော့တရားတရားသံဃာယရဏသုံးပါးနဲ့ပတ်သက်တဲ့ကုသိုလ်တွေမပွားရဘူးလားပွားရတယ်ဟုတ်လားအဲဘုရားဆိုလို့ရှိရင်အရဟံလောဘဒေါသမောဟဆိုင်တို့ကိစ္စကြီးကြီးတို့မှအလုံးလုံးကိဝေစင်ကြတော်မူသောမြတ်စွာဘုရားဆိုတာဘုရားကိုမြည်ပွားရတာကုသိုလ်တွေမဖြစ်ဘူးလား အဲတရားတော်ဆိုလို့ရှိရင်လည်းသွားခါတော့ကြားနာရုံနဲ့အပူစင်၍ပြည့်နေချမ်းသာကျင့်ပြီးကလေးလွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့သခန်းတရားမှန်းလင့်ပြီးတော့ကောင်းစွာဟောကြားတော်မူပါပြီဆိုတာတရားတော်ရဲ့ဂုဏ်ကျေးဇူးဟုတ်လားဟောဒီမှာပွားရတယ်သံဃာဆိုတာလည်းပဲသူပฏิပန်တော်လောဘဒေါသမောဟစိုက်တော်ကိလေသာတို့ငြိမ်းအောင်လို့ပပြအောင်လို့ဘုရားဆုဆုံးမတဲ့အတိုင်း ကောင်းကောင်းဝင်ကျင့်သုံးပါပြီတဲ့ဆိုတာကိုသံဃာရဲ့ဂုဏ်ကြီးပွားရတယ်ကုသိုလ်တွေမဖြစ်ဘူးလားဖြစ်တယ်ပြီးတော့ကောက်ကံသုကံတို့ရှိရဲ့အဲဒီကောက်ကံသုကံရဲ့အဲကောင်းကျိုးဆိုးပြစ်ဆိုတာလည်းရှိတယ်ဆိုတာယုံကြည်တော့အဆိုးတွေကိုယုံဖို့ဆက်ဆုပ်ပြီးတော့ကြောက်ကြလားတဲ့ပုဂ္ဂိုလ်ဟာအဆိုးတွေကြောက်ချတော့ဘေးမဖြစ်ဘေးမဖြစ်နိုင်ဘူးမို့လား ကောင်းတာလို့ကောင်းကျိုးတွေရတဲ့ဆိုတော့ကောင်းတာတွေရွေးလို့တော့ပြည့်ကင်းတာတွေရွေးလို့တော့ဒီမှာကောင်းကျိုးတွေမရဘူးလားအဲကုသိုလ်တွေပွားရတယ်လေဟောကုသိုလ်ပွားတော့ဗာပြည့်တော့ယခုပြည့်စက်ကမှလည်းအပြည့်နာစာတွေကင်းပြီးတော့ကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံနဲ့နောက်တန်တရားဆက်ဆက်မှလည်းပဲကောင်းကျိုးတွေရဘူးလားဘယ်လောက်ကောင်းနေလဲတတ္တတရားရှိရတယ်ဆိုအဲ့ဒါမှနော်ဒါဘုန်းကြီးတို့ဘုရားဘာသာဝင်တိုင်းမှာ နိယောပလာတတ္တတရားကစပြီးတော့တော်တော်လေးအရွယ်ရောက်လို့ဆရာကောင်းသမားကောင်းတွေအမိရပြီးတော့တော်ကောင်းတရားကြားနာရင်ကြားနာတော့အတိတွေပွားပြီးတော့သရတရားတွေလည်းတိုးဝတ်သွားတယ်လေဒီလိုမလားအဲအထူးအားဖြင့်အခုလိုသတိပဋ္ဌာန်တရားတွေအားထုတ်ရတဲ့အဲသတိပဋ္ဌာန်အကြောင်းအရာတွေပေါ့လေဆရာတော်တစ်ပါးပါးကဟောကြားလို့အခုကာလသတိပဋ္ဌာန်တရားတွေအားထုတ်လို့ရှိရဲ့ မရောက်ခိုးပေါက်သည့်အကျိုးရနိုင်သေးတယ်ဆိုတာပေါ့အတုရတဲ့သတိပဋ္ဌာန်ရဲ့အကျိုးသွားတွေကိုကိုကထိုက်တန်မမြပါလေဒီနားလေရတယ်စိတ်ညီကြည်ကင်းဝိစင်ကြဲတဲ့စိတ်ညီကြည်ကင်းဝိစင်ကြဲဖို့ရာအတွက်ဒီကြောင်းဒီတော့ခရီးပဲအဲ့ဒီဒီကြောင်းဒီတော့ခရီးဆိုတာကသတိပဋ္ဌာန်တရား၄ပါးပဲ ကာယဝေဒနာစိတ်ဓာတ်မှအာယုန်လေးချက်ပေါ်လိုက်မှစိုးစိုးမြဲလိုက်ပြီးတော့ရှိမှနေတဲ့သတိခံတရားပဲပြီးတော့သုံးရင်ပူဆွေးမှုငိုကြွေးမှုတွေကိုလုံမြောက်စေဖို့ရတကြောင်ဤသောခီးပဲအဲ့ဒီတကြောင်ဤသောခီးဆိုတော့ဟောဒီသတိခံတရားပဲကိုယ်ထဲမှာနေစုခံခဲ့တဲ့ဒုက္ခစိတ်ထဲမှာမချမ်းသာတဲ့ဒေါမနတကိုယ်ဆင်းရဲစိတ်ဆင်းရဲဒီဆင်းရဲနှမျိုးနှမျိုးကိုချုပ်ငြိမ်းစေနိုင်တဲ့ ချုပ်ငင်းစေဖို့ရတယ်ကြောင်းဤသောခရီးပဲအဲ့ဒီကြောင်းဤသောခရီးဆိုတာအချားမဟုတ်ဘူးဟောဒီသတိပဋ္ဌာန်တရားပဲဆိုတာပေါ့အဲနောက်ဆုံးအရိယာမညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုကိုဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုဖို့ရတော့ကြောင်းဤသောခရီးပဲအဲ့ဒီကြောင်းဤသောခရီးဆိုတာဒီသတိပဋ္ဌာန်တရားပဲဆိုတာပေါ့လေသတိပဋ္ဌာန်ဒေသနာရဲ့အကျိုးသွားတွေကိုကိုယ်ကထိုက်တာမြန်ကြားနာတဲ့အခါကျတော့သရတရားတွေမနိုးဘူးလားငါကအိပ်နေတဲ့သရတရားတွေသတိပဋ္ဌာန်ဒေသနာ ဒေသနာကိုအကျိုးသွားနဲ့အတူနာကြားရတော့ယူတည်တည်နာရတော့ကိုကအကျိုးတွေသိနာလည်းရပြီဆိုလို့ရှိရင်ဟောတရားတရားကြီးလို့ကြလာတယ်အထုလို့တဲ့ဆန္ဒတွေရှင်းမလာဘူးလားကုသိုလ်တွေပွားတာဟုတ်လားအော်နောက်သိတော်တဲ့တစ်ချိန်မှာအခုလို့သာသနာရိပ်တာဝလိကမ္မထာဌာနရောက်ရှိပြီးတော့ကုလိုက်ကိုရအထုတော့ပထမစိတ်ကြီးစင်ကြယ်တယ် စိတ်စင်ကြယ်ရနေပြီးတော့ရှုပြားနဲ့ရှုတာတွေကွဲသိလာတယ်အကြောင်းကျိုးလေးတွေသိလာတယ်မမြဲဘူးဆင်းရဲဘူးသူတို့တိုင်းဖြစ်ပုံလေးတွေဒါလေးတွေသိလာတယ်မလားအသင့်သင်တခါတည်းသိလာအဲ့တော့ဘာဝနာမရညာကုသိုလ်လေးတွေမပွားရဘူးလားပွားရတယ်သတိပဋ္ဌာန်တရားကြားနာတော့အကျိုးသွားတွေပြီးတော့ဘာလို့လဲသရတရားကြီးလို့ကြတာအဲ့ဒါမလားတတ္တဝတတ္တဆွမ်းအားနှို့လို့ညတရားနာပါလေဆိုတဲ့အတိုင်းပေါ့ ငကူကမထက်တန်သေးတဲ့အိမ်မောကြနေတဲ့သရတရားမျိုးပေါ့လေအိယာကနိုးလာတဲ့အမိမျိုးရောက်နှိုးတဲ့အနေနဲ့ဓမ္မတရားတွေကြားနာရတာဟုတ်လားအဲတတ္တသွန်းအားတွေပေါ့လေနိုးကြလာဖို့ရတဲ့ဓမ္မတရားနာပါတဲ့တရားနာတော့ဓမ္မသရတရားတွေနိုးကြလာတယ်ရပါသင်းဆက်ပြီးတော့တတ္တသွန်းအားဆိုင်လူညတရားအထုတ်လေဆိုတဲ့အတိုင်း နာကြခြင်းဖြင့်နိုးနေတဲ့သရာတရားကိုပြန်ပြီးတော့လက်တွေမရှိဘူးဆိုလို့ရှိရင်ပြန်ပြီးတော့ကျိုးချောက်နောက်ဆုံးကြောက်သွားနိုင်တဲ့အဆင့်ကြီးရောက်သွားတယ်။လက်တွေဆင်းလိုက်တဲ့အခါကျတော့ငကုကနာကြခြင်းဖြင့်နိုးနေတဲ့သရာတရားပြန်ပြီးတော့မညှို့မချောင်ကြောက်တဲ့အဖြစ်အတွေ့အလေးတွေကတစ်ဆင့်ပြီးတစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်ရှိရှိရှိရှိလာတော့အာတဲ့ဟုတ်တာပဲတရားရအားထုတ်တာတဲ့ဟုတ်တာပဲစိတ်တွေစင်ကြယ်တယ် ယုံနာနေကွဲပြီးတယ်မြတ်စွာဘုရားဟောတာကယုံနာမျိုးသာရှိတယ်ဆိုတာဟိုတုန်းကကြာဘူးနာဝရှိုံပဲအခုတော့ငါတော့လက်တွေ့ဖြစ်လာပြီဟိုတုန်းကအကြသုဒ္ဒလောက်ပဲအခုတော့ငါအမြင်သုဒ္ဒလက်တွေ့သုဒ္ဒဖြစ်လာပြီသိမှန်တာပဲဆိုတာဟုတ်တရားတရားတွေခိုင်းမလားစွဲမလားဟုတ်လားအကြောင်းကျိုးလေးတွေသိလာတဲ့အခါကျတော့သာပြီးတော့စွဲမလားဟုတ်လား မမြဲဘူးဆင်းရဲဘူးသူသဘောတိုက်မှုဖြစ်ပုံလေးတွေတွေ့လာပြီဆိုလို့ရှိရင်ဟိုတုန်းကယုံနာအိဋ္ဌယုံနာဒုက္ခယုံနာအနတ္တယုံနာတရားတွေဟာမမြဲဆင်းရဲသဘောပဲဆိုတာစိတ်แท้ကထင်ခဲ့တာပဲအကြလောက်တက်တက်ပဲအခုတော့ငါအကြတက်တက်တယ်မဟုတ်တော့ဘူးအကြသုတတယ်မဟုတ်တော့ဘူးအမြင်သုတလက်တွေ့ပါငါရှိလာပြီသိမှန်တယ်ငါကိုယ်လိုဖြစ်နေပြီဆိုတာ ဒါတရားကြီးကျွဲမလာဘူးလားဟောရိတ်ကလေးပေါ်ရိတ်ကလေးပြောက်ခက်တွတ်တွတ်မြင်လာတဲ့ခါကျတော့ဒါအထူးပြောစရာမရှိတော့ဘူးဒါတရားကြီးအထူးကိုပဲတခါတည်းကိုလိုက်လိုက်လေးလေးဖြစ်လာအားရမလားအဲ့ဒီလိုနဲ့တသိမိတသိတသိမိတသိတက်သွားလို့နောက်ဆုံးဝိပဿနာဉာဏ်ကြီးကျက်ပြီးတော့အငိမ့်တာနိဗ္ဗာန်ကိုသောတပတ္တိမညာကိုညာနဲ့မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်ဟာအငိမ့်တာဆိုတာတကယ်ရှိတာပဲ ယုံနံဖြစ်တဲ့ဒီရက်သွားတယ်ဆိုတော့တကယ်ရှိတာတကယ်ဟုတ်တာငါတွေ့ရပြီဆိုပြီးတော့ရင်ထဲနှလုံးထဲမှာလိုက်လိုက်လိုက်လိုက်ဖြည်းပြီးတော့မြတ်စွာဘုရားတရားတော်သံဃာတော်အဲ့ဒီအခါမျိုးမှာမတုံ့မလှုပ်တဲ့ဝိညာဉ်ဖြစ်သွားတာဘယ်သူကဖြစ်ဖြစ်မပြတ်ပြနေတော့တရားတရားတွေခိုင်မြဲသွားတာဟုတ်လားခိုင်ကိုခိုင်သွားတာပဲတခါတည်းသူသူချာချာကြီးဖြစ်သွားတာပဲအဲ့ဒီတတ္တဇဏ ယုံကြည်ယုံကြည်ရတဲ့ဥစ္စာတဲ့ယုံကြည်မှုဥစ္စာတဲ့ဟုတ်လားအဲ့ဒီတရားတရားကယုံထုမဟုတ်တော့မြင်ရလားမရဘူးအဲ့ဒီတရားတရားပိုင်သွားတယ်တဲ့ဒါအရိယပုဂ္ဂိုလ်တွေမှာရရှိတဲ့တတ္တတရားဟုတ်လားအဲ့ဒီတရားတရားခိုင်သွားတယ်ဒါဆိုလို့လားအဲ့ဒီတတ္တတရားကိုယ်မှာပိုင်သွားပြီဆိုလို့ရှိရင်တရားမြင်တော့ဘုရားမြင်ဆိုတဲ့အတိုင်းပေါ့လေ မြတ်စွာဘုရားရဲ့စွန့်ရည်တတ်တည်လည်းတွေ့လာပြီအဝိစ္စပတာရခေါ်တယ်ဝိစ္စပတာရမတုံမလုံးဉာဏ်ဖြင့်သက်ဝင်ယုံကြည်တဲ့တရားတရားတဲ့ဗုဒ္ဓစွန့်ရည်တွေ့မြင်ပြီးယုံကြည်မြဲလာတယ်ဓမ္မစွန့်ရည်တွေ့မြင်ပြီးယုံကြည်မြဲလာတယ်သံဃာစွန့်ရည်တွေ့မြင်ပြီးယုံကြည်မြဲလာစွာတဲ့သောတာပန်မှာပြည့်စုံရတဲ့အင်္ဂါ၄ရပ်ထဲမှာဟောခုဘုရားတရားသံဃာယရဏ၃ပါးကို မတုံလို့တဲ့ဝရကြီးတဲ့သလားတရားကြီးခိုင်သွားတာဟုတ်လားခိုင်သွားတာသူချာချာဖြစ်သွားတာအဲဒီလိုခိုင်သွားတဲ့ပုဂ္ဂိုလ်ကလည်းပဲနောက်ပိုင်းကျတဲ့ခိုင်တော့သီလလည်းမြဲသွားဖို့ဒါသိကြပါလားဟုတ်တယ်မလားဟွန်းခိုင်သွားပြီခိုင်သွားပြီတရားတရားသံဃာယရဏသုံးပါးယုံမှကြီးမရှိဒါတဲ့တဲ့ဝင်ပြီးတော့သွားတာဟုတ်တယ်မလားအဲဒါတရားတရားဥစ္စာတဲ့ဒါကြီးခိုင်သွားပြီလို့ဆိုတဲ့ ပြီးတော့နောက်တစ်ခုကသီလဒနာသီလဒနာဆိုတာကိုကျင့်သီလဥစ္စာပေါ့ကိုကျင့်သီလဥစ္စာဘုန်းကြီးတို့ကဘုရားသာသနာဝင်ဖြစ်ကြတဲ့ရှင်ရများအပါဝင်ဥပဒကဥပတိကတွေမြတ်စွာဘုရားဆိုဆုံးမထားတာပါတော့ဆိုကြပါစို့ဥပဒကကောင်ဥပတိကကောင်တယောက်ဖြစ်ဖို့ရလူသားဆန်းဆန်းနဲ့သာနာတိပြေဝထားပြီးတော့မညှာမတရရဆက်ဆက်ကိုကျင့်စာမဲ့ပြီးတော့ ပြုရတယ်မတော်မသင့်တဲ့အပြုအမူတွေဆိုတာရှိတယ်မလားသမှုတို့ခိုးမှုတို့မိစ္ဆာသာရမှုတို့လိညာပြောမှုတို့အလုံးစုံသူစိတ်တရားတွေရဲ့မြစ်ဖြတ်ခါရဖြစ်တဲ့ဒီရည်ရဲ့တောက်စားမှုတို့ဟုတ်တယ်မလားဒါတွေကြောက်ကျင်နေဆိုလို့ရှိရင်ဘာတော့ကောင်းတဲ့အပြုအမူတွေရှိနေပြီမလားအဲ့ဒါသီလဥစ္စာပဲဘုန်းကြီးတို့ဘုရားဘာသာဝင်ဒီမှာဒါအမြဲတမ်းပြည့်စုံရမယ်ဟာဟုတ်တယ်မလားဥပဒကဥပဒိကကောင်းတရားအနေနဲ့ပဲပြည့်စုံရမယ်အခုလိုခါကြီးရဲ့ကြီးရောက်ပြီဆိုလို့ရှိရင် 7ပါးသီလတည့်တဲ့တိုးတာနိုင်လို့ရှိရင်လည်း10ပါးသီလပေါ့လူများမှာတော့တည့်တဲ့သီလမတက်တော့ပါဘူးဒါပါပဲဟုတ်လားဟောရှင်ရဟန်းအနေနဲ့လည်းပဲမိမိတို့ဆံရပါလိမလို့ကောင်းမပြောကောင်းနဲ့ပြည့်ညက်ချက်တွေကလက်တွေ့ကျကျရှောင်ကျင်ဒါကိုကြည့်သီလကြီးကောင်းနေတာပဲအဲ့ဒါသီလဟုတ်လားသီလအခုဘုန်းကြီးတို့တရားတွေအားထုတ်လို့ဝိပဿနာဉာဏ်ကြီးအစဉ်တိုင်းတက်ပြီးတော့နောက်ဆုံးအငိမ့်ကနိဗ္ဗာန်ကိုတတ္တပတိမညာဘုံညာနဲ့ မျက်မှောက်ပြုလိုက်တာနဲ့တရိယာတို့ညံ့လို့ရတဲ့သီလအဲ့ဒီသီလပြည့်စုံပါပြီသောတာပန်ပုဂ္ဂိုလ်မှာဘယ်တော့မှသီလမမချိုးမဖောက်တော့ဘူးတဲ့သီလဥစ္စာပိုင်သွားတယ်အဲ့ဒါမှငါသီလဥစ္စာပိုင်သွားတယ်တဲ့အဲ့တော့ဘဝတစ်ကြောက်လုံးမှာခုနတတ်မှုခိုးမှုအစရှိတဲ့ မတော်မသင့်တဲ့အပြုအမူတွေကရှောင်ကျင်းတဲ့သီလတွေမြဲသွားတယ်ဒီလိုဆိုလို့ရတယ်သောတာပန်မှာမတတ်တော်ဘူးမခိုးတော်ဘူးဟုတ်လားပြီးတော့ကိုမပိုင်ဆိုင်တဲ့အဲကာမကိစ္စတွေမှာဖောက်မှမပြုကျင်တော်ဘူးသူများအကျိုးရုပ်အောင်ကံမြောက်တဲ့မူတာဝါဒဒါဒီမပြုတော်ဘူးကုသိုလ်ရေးမှာယဉ်မှုကျွတ်တို့မေတ္တာချင်းအကြောင်းဖြစ်တဲ့တည်တည်ရဲ့ဒီတောက်စားခြင်းလည်းမရှိတော်ဘူး အဲ့ဒီ၅ပါးသီလမြဲသွားတယ်အဲ့ဒီ၅ပါးသီလမြဲသွားတာဟာဒါကိုရှာလို့ဖွေလို့ရရှိတဲ့ကြည့်စည်းပေါ့လေဘယ်လေးကိုတွေ့ပြီဆိုလို့ရှိရင်ဝမ်းသာရတယ်ဘယ်လောက်ပဲသိနေချီပြီးတော့တမိုးရှိတဲ့ပစ္စည်းရပြီမယ်လို့ခဏဟိုကြောက်နေနေသွားပြီးတော့ကြောက်စိမ့်လို့ကြောက်နေလို့သွားချတဲ့အခါမှာသိနေချီပြီးတော့ရပါပြီလေအဲ့ဒါမှလားထားပါတော့သူကသိရသေးရတဲ့တာဝန်နဲ့ရှိတယ်ဟုတ်လား တောင်းနေရေးအတွက် तू ကကြည်လျောင်လုပ်ပေးတယ်လို့ဆိုပေမဲ့လို့နောက်ဘဝ तू ကမပါဘူးဟုတ်လားအခုဒီအဲဒီသီလဥစ္စာကတော့နောက်ဘဝပါသွားတာနောက်ဘဝလူဖြစ်လည်းပဲဟောလူသူတော်ကောင်းနတ်ဖြစ်လည်းပဲနတ်သူတော်ကောင်းသီလတွေနဲ့ပြည့်စုံပြီးတော့သူတော်ကောင်းအမျိုးမြင်ပါအထက်တန်းစားထက်တန်းကြကြပြရဟုတ်တယ်မလားဘယ်လောက်ကောင်းလဲအဲ့တော့သီလကြီးဥစ္စာဥစ္စာလည်းပြည့်စုံတယ်တဲ့ အရိယခန္ဓာငါးသီလပြည့်ဝဆုံးလင်းရာတဲ့အရိယတို့ဉာဏ်တို့အပ်တဲ့ငါးပါးသီလဒါလည်းပဲတဘာလည်းပြည့်စုံသွားတယ်သီလဥစ္စာပြည့်စုံသွားတယ်အဲ့ဒါမလားမြတ်သောတာပန်တရားမှာလေးတန်ဆုံးလင်းရာတဲ့ဒီလိုဆိုပါတယ်ဘုရားတို့ကျမ်းဂန်များမှာလေဒီသတိပဋ္ဌာတရားတွေအားထုတ်လို့ဥပဒနာဉာဏ်ကြီးအစဉ်တိုက်လိုက်ပြီးတော့နောက်ဆုံးတရားတွေပေါက်ရောက်သွားတဲ့ပုဂ္ဂိုလ်တရားလက်ထက်ကလည်းပဲရှိတယ် ဆရာလက်ထက်ကတရားကြီးအားထုတ်ပြီးလို့ကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေယဟန်ပိုင်းကရောယဟန်မဒိက္ခုနီမဘိုင်းကရောအမျိုးသားဘိုင်းကရောအမျိုးသမီးရောဘိုင်းကရောပေါ့လေကွယ်လွန်ကွယ်လွန်သွားတာကွယ်လွန်သွားတော့ဘုရားတော်တော်လျှောက်ကြဘ누구ဖြစ်ဘုရားကွယ်လွန်သွားပြီသူ့ရဲ့ညာအခြေအနေသူ့ရဲ့လာရကတိဘယ်လိုနေပါသလဲဆိုတာကိုဘုရားတော်တော်လျှောက်ကြဘုရားတော်လျှောက်တဲ့အခါကျတော့မြတ်စွာဘုရားကအာဘေယဟန်ကတော့ သောတာပန်ဖြစ်သွားတယ်သဂရကံဖြစ်သွားတယ်ဆိုတာသိကြတယ်ဘယ်ယဟမကတော့သောတာပန်သဂရကံဖြစ်သွားတယ်ဘယ်ဥပဒကကတော့သောတာပန်သဂရကံဖြစ်သွားတယ်ညာပဲဆင့်ရောက်သွားတယ်သူလာရကတိကပဲလို့ဘယ်ဥပတိကမှမျိုးသမီးကတော့သောတာပန်သဂရကံဖြစ်သွားတယ်ဘယ်လိုဘုံဆင့်ရောက်သွားတယ်ဆိုတာပေါ့လေကွယ်လုံးတဲ့ပုဂ္ဂိုလ်ရဲ့ညာဆင့်နဲ့လာရကတိမိတောက်တယ်မိတောက်တယ်မြတ်စွာဘုရားမှာရှင်းကြနေရတော့ပြင်မှန်းတယ် ရှင်မတော်မြတ်စွာဘုရားကဓမ္မဒါသဆိုတာပေါ့အဲ့ဒီတရားရှင်းပုံကြီးလေးမျိုးဟောထားတယ်ဓမ္မဆိုတာတရားအာဒါသဆိုတာကဘုရားကတော့ရှင်းပုံခေါ်တာပေါ့အခုတော့ကြည့်မှခေါ်တာရှင်းပုံဆိုတာကြည်ပြာကြီးကိုမျက်နှာပြင်ညီညီလုပ်ပြီးတော့ဝင်းလက်အောင်လို့ကြောင်လက်အောင်လို့တိုက်ထားတယ်အဲ့ဒီရှင်းမှသွားပြီးတော့ရရတယ်ဟုတ်လားအခုခေတ်တော့ဒီရှင်းပုံတော့မရှိတော့ဘူးပေါ့လေကြည့်မှမှရှိတော့တယ် မာငုံနောက်ကနေဗရာတုတ်ထားပြီးတော့အဲ့ဒီခြေသွားပြီးတော့ကိုရုပ်ပုံကြီးအဲ့ဒါမြောင်ကြည့်ရတယ်မလားအဲ့တော့မှန်ရှိသွားပြီးတော့ရလိုက်တဲ့အခါမှာကိုယ်ရုပ်ပုံအရေးမြင်တဲ့အခါမှာဘာလို့ ਆ အချိုးမကျတဲ့ဟာလေးကြီးပြင်တော့အဲ့ဒါအပြစ်ကင်းဘူးလားအဲအချိုးကျပြီဆိုလို့ရှိရင်လည်းကိုယ်လိုရှိတဲ့နေရာမှာဆင်းရဲတာတာနဲ့သွားရတာပေါ့ဟုတ်လားအတ္တနဝအတ္တနဗျာကရိယဆိုတဲ့အတိုင်းပေါ့လေ ကိုညာအချင်းကိုယ်တိုင်ရှင်းပြီးတော့အတိတ်ဆုံးဖြတ်ပြီးတော့တဲ့မြတ်စွာဘုရားကဒီတိုင်းမြင်ကြတာပဲဟုတ်လားအဲ့တော့ဓမ္မတတ္တတနာခေါ်တဲ့ယုံကြည်မှုသရာဥစ္စာမြဲသွားရင်ခိုင်သွားရင်သီလတနာခေါ်တဲ့သီလဥစ္စာမြဲသွားခိုင်သွားလို့ရှိရဲ့ဟောတာနဲ့တိုက်ကြည့်တော့မိမိမှာတရားတွေအားထုတ်တဲ့အခါမှာငကိုကမဖြစ်ဘူးတဲ့တရားနဲ့ပတ်သက်တဲ့သရာတရားတွေတရားနဲ့ပတ်သက်တဲ့သရာတရားတွေ သံဃာနဲ့ပတ်သက်တဲ့သရတရားတွေကိုယ်မှာအရိယာအဲကန္တငါးတီလပြည့်စုံလားမပြည့်စုံဘူးလားဆိုတာပေါ့လေတိုက်ကြည့်ပေါ့တိုက်ကြည့်လို့ရှိရင်ကောင်းကြည့်ရဟုတ်လားမလားဒါအဲ့ဒါလေးသိကြည့်သားမှာဘုဒ္ဓသွမ်းဤပြည့်မြင်ဤယုံကြည်မြဲလားစွာဘုဒ္ဓသွမ်းဤပြည့်မြင်ဤယုံကြည်မြဲလားစွာ ကိုဓမ္မသမယီတွေ့မြင်ပြီးယုံကြည်မြဲလာစွာသို့ ံဃစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလာစွာရိယကန္တာ ရိယကန္တာဆိုတာအရိယတို့မြန်လို့ရတဲ့သီလလို့ဆိုလိုတယ်အရိယကန္တာအရိယကန္တာငါသီလငါသီလဆိုတာငါးပါးသီလကိုပြောတာအဲပြေဝဆုံးလင်ရာအရိယကန္တာငါသီလပြေဝဆုံးလင်ရာပြေဝ နာ၃ပါးအတီးတီးဟိုလေယုံကြည်တာမတမတုံလို့သက်ဝင်ယုံကြည်တာ၅ပါးသီလလည်းမြဲတာအဲ့ဒီအင်္ဂါ၄ပါးဒါသတ္တဗံရဲ့အင်္ဂါ၄ပါးတဲ့အဲ့ဒီအင်္ဂါ၄ပါးနဲ့ပြည့်စုံလို့ရှိရင်ဒါမိကိုမိသောတာပန်ဖြစ်ပြီးလို့ဒါဆုံးဖြတ်ပါဟုတ်တယ်မလားညသောတာပန်တရားမှလေးလံသုံးလေးရာတဲ့ဟုတ်တယ်မလားကြွားညသောတာပန်တရားမှလေးလံသုံးလေးရာ တရားမှဆိုတာတရားကြည့်မှုကြီးပြောတာခုနဓမ္မဒါသမြတ်သောတာပန်တရားမှဒိဋ္ဌံဆုံးလျာ တရားမှာမတုံလို့တဲ့ဝေယုံကြည်ခြင်းတရားမှာမတုံလို့တဲ့ဝေယုံကြည်ခြင်းသံဃာမှာမတုံလို့တဲ့ဝေယုံကြည်ခြင်းတတိယတို့မြန်လို့အပ်တဲ့၅ပါးသီလဤဝခြင်းနဲ့ခိုင်မြဲခြင်းနဲ့ဒါသတ္တဗံအင်္ဂါ၄ပါးပေါ့အဲ့တော့ဓမ္မမြတ်စွာဘုရားရဲ့စွန့်ရည်တတ္တိကြီးသိတယ်ဆိုတာကတရားစွန့်ရည်တတ္တိကြီးသိရမှာတရားမြင်မှဘုရားမြင်တာတရားမမြင်သေးဘူးဆိုလို့ရှိရင်ဘုရားမမြင်ဘူး တော့ဘလောက်ပဲအဲတက်ကျွမ်းအကုသကောင်းတဲ့ရှင်းတရားကြီးကိုကကုသနေတာဟောဒီတွေ့နေကြမယ်လူနာတွေဘောလေးသူတရုံရုံနဲ့လာနေတာတွေ့တွေ့တွေ့ကြမှာပေါ့ကိုကိုယ်တိုင်ကယောဂမဖြစ်ဘူးဒီမဖြစ်ဘူးသေးလို့သူရဲ့အကုသမခံရသေးဘူးဆိုလို့ရှိရင်အဲ့ဒီရှင်းတရားကြီးရဲ့ဆရာဝန်ကြီးရဲ့တွန်းရည်တတ်ဒီပြုနိုင်မှာမလား သိနိုင်အပြင်ပအနေနဲ့တော့ဩသူဟာကုသကောင်းတာပဲလူနာတွေတဲလာတာပဲအကြောက်လက်တယ်များတာပဲဆိုတော့ဆိုပြီးတော့သတင်းကြအနေနဲ့တော့ဒါတော့လက်ခံပါပေါ့ဟုတ်တယ်မလားဒါပေမဲ့ကိုယ်တိုင်ယောဂတွေဖြစ်ပြီးတော့သူရဲ့ကုသမခံရသေးဘူးအကုသခံလိုက်လို့ယောဂတွေပျောက်သွားပြီဆိုလို့ရှိရင်ဟာဘုရုံးကသတင်းကြတယ်အမနာကိုတက်ကြွပြီးတော့အကုသကောင်းတယ်ဆိုတာငါကိုယ်လိုဖြစ်နေပြီဆိုတာမဖြစ်မယုံကြည်နေဘူးလား အဲ့လိုယုံကြည်မှုကဘယ်ကဆက်နွယ်ပြီးတော့ယုံကြည်တယ်လဲလို့ဆိုတော့မိမိယောဂကြောက်မှုကဆက်နွယ်ပြီးတော့ယုံကြည်ဟုတ်လားမလားယောဂကြောက်တယ်ဆိုတာဘာဖြစ်လို့ကြောက်တာတော့ဒီတရားကြီးပြောကြတဲ့အတိုင်းဟုတ်လားလိုက်လာလိုက်လာတယ်ဆိုတာကသေဝတ္တစာကြီးမှန်မှန်ပြီးဝဲတာပေါ့ဟုတ်လားဟောသေမှန်မှန်ပြီးဝဲတယ်သေမှန်မှန်ပြီးဝဲတော့ဘာဖြစ်တော့ယောဂရီကတစ်ဖြည်းဖြည်းရော့ရော့ရော့ရော့ပြီးတော့နောက်ဆုံးမြင့်ပြတ်ပြောက်သွားတာဟုတ်လား ဒီရောက်ကြောက်တော့ဩငါယောဂလူကြီးဒီသေးပြီးဝဲလို့ကြောက်သွားပြီပြပြချင်းကြောက်သွားပြီဆိုတာပထမဆုံးသေးသွမ်းကိုအရင်သိရတာမလားသေးသွမ်းအရင်သိပြီးတော့နောက်တော့ဒီယောဂဖတ်မိအောင်လို့ဒီသေးကိုအဲပြည့်တဲ့ဆရာကြီးဟာတက်ကြွပါပြီလေဆိုတာဆရာကြီးရဲ့ဂုဏ်လည်းမပေါ်ဘူးလားအဲ မိမိလိုပဲအခြားခြားလူနာတွေဒီဆရာကြီးတန်ချင်းကပြီးတော့အကုသခံလို့ကြောက်သွားတယ်ဆိုတာလည်းပဲသိမသွားဘူးလားဟုတ်လားကိုယ်မှလည်းပဲရှင်းနေပြီနော်အဲ့တော့ဆေးကဆက်နွယ်ပြီးတော့ဆရာရဲ့စွန့်ရည်တတိသိရတယ်ပြီးတော့သူကုပေးတယ်လို့ကြောက်သွားတယ်လူနာတွေရဲ့အခြေအနေလည်းသိရတယ်မလားဟုတ်တယ်မလားအဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားကဘာနဲ့တူရလဲလို့ဆိုတော့အမနာတက်ကြွနဲ့ ရှင်းပြကြီးနဲ့တူတယ်ဟုတ်လားမြတ်စွာဘုရားဟောကြားထားတဲ့မလီမလီပါခိုလီပါနိဗ္ဗာန်တရားနဲ့အခုအဲအာထုတ်တဲ့ပရိယတရားတွေအာထုတ်တဲ့နည်းတွေကိုပေါ်ပြတဲ့တရားဒေသနာတွေပေါ့အဲ့ဒါတွေကဘာနဲ့တူလဲဆိုတော့ဆေးနဲ့တူတယ်ဟုတ်လားဒီဝါပြင်ကုသရိပ္ပဏဒေသနာဆိုလို့ရှိရင်ဆေးပဲ အမာခံသီလအခြေတည်ပြီးတော့ကိုယ်ရဲ့စိတ်သက်ပြီးတော့ပေါ်ရလေးပေါ်ကျဲလိုက်ပြီးတော့ဒီမှာရှုနေရတာအဲ့ဒါမလားဒီလိုရှုရတယ်ဆိုတာသတိပ္ပဏဒေသနာပေါ်ပြတယ်မလားဆေးပဲဆေးနည်းတွေပဲအဲ့တော့အဲ့ဒီဆေးနည်းအတိုင်းပေါ်စားလို့ယောဂပျောက်သွားတဲ့ကိလေသာအစိတ်တစ်ပိုင်းငြိမ့်နေတာတော်တော်ငြိမ့်နေတာလုံးဝငြိမ့်သွားတဲ့ပုံကိုယ်ကြီးဟောလေသံဃာကြီးအဲ့ဒါမလားရှိတယ်။နောက်ဘုန်းကြီးတို့မြတ်စွာဘုရားဟာအဲသာနုတ္တယ ယာတိဟရဏသမထတာယကုသလောဝိဇောဝိယဗုဒ္ဓောတဲ့ဗုဒ္ဓောငါတို့များ၏အာတကုဝေယဖြစ်တော်မူသောမြတ်စွာဘုရားသည်သန္တုတယဗျာတိဗျာတိဟရဏသမထတာယကိလေသာမျိုးအငုံနဲ့တကဝကိလေသာယောဂမန္တမြကိုအစဉ်စဉ်ပယ်ရှင်းခြင်းကကုသခြင်းကဆွမ်းနိုင်သည့်ဖြစ်ကြောင့် ကုသလောတတ္တိကျွမ်းကျင်သောဝိသောဝိယသေသမားကြီးနဲ့ဒုလပါပြီလူတွေမှာယောဂအမျိုးမျိုးကိုကုသပေးတဲ့သေသမားကြီးအဲ့ဒါမလားသေသမားကြီးဘုရားတို့မြတ်စွာဘုရားဟာလည်းပဲဝိနည်းတ attva တွေအစမတင်တန်တရားကစပြီးတော့အဝိဇ္ဇာနဲ့တဏှာဓာတ်ခံကပါလာတော့ကြုံတွေ့ရတဲ့အာရုံနဲ့စပြီးတော့ သဘောမှမသိတဲ့အဝိဇ္ဇာဒါထပ်ပြရတယ်။မရသေးတဲ့ဟာတွေတောင်းတတဲ့တဏှာရရံပြီဆိုလို့ရှိရင်ဆွဲလန်းတဲ့ဥပါဒံဖြစ်မှုလကိလေသာယောဂတွေကိလေသာကြီးအထက်လိုက်ကြည့်ကိုအာရမဏဖြစ်နေတာ။အဲတော့စိတ်ထဲဖြစ်တဲ့ကိလေသာနဲ့ကာယကံမြောက်ဝစီကံမြောက်တပည့်ဆုံးရောက်သွားတဲ့အမှန်တရားနာတဲ့ကိလေသာကြီးရှိရတာဟာအရင်သိလိုက်လို့ရှိရင်ကိလေသာမျိုးဟိုတနည်းရှင်းပြကြတယ်။အနုတ္တရာတဲ့ကိလေသာမျိုး အဲ့ဒီကိလေသာမျိုးနဲ့အတူပေါ့လေတတ္တဝါတွေမှာဘဝတစ်လျှောက်လုံးခံစားခဲ့ရတဲ့ကိလေသာယောဂါတွေတဲ့အဲ့ဒီကိလေသာယောဂါတွေမြတ်စွာဘုရားကသီလသမားကြီးပညာအကျင့်ခေါ်တဲ့သေးလုံးသေးလုံးသေးသုံးခုကိုပေါ့ရတာမလားညွှန်ကြားခြင်းဒီဝဲစီခြင်းအပြင်မှာပျောက်ပြန်ပူပြီးတယ်ဆရာကြီးကပူမတူပေဘူးလားသာမပြုတ်တာဗေဒိတ္တ မိဝဓမ္မောတဲ့ဓမ္မပလိယပုရိဒမိဘပရိယစေဘတော်တရားတော်မြတ်သည်တာမဏိလမှာသွာပယုတ်တာပိဋိဇာမိဝဖောစအပ်သောသီးနှင့်ဒူလာပါပြီတရားကဘာနဲ့တူတယ်တော့နိလမှာဆိုဖောစပ်ပြီးတဲ့စီးတယ်ဟုတ်တယ်မလားဟိုတော်တော်ရောတော်ဖောစပ်တဲ့စီးမဟုတ်ဘူးနော်ဟုတ်လားအမနာတက်ကျွမ်းတယ်ဆိုတော့အဲဒီယောဂကြောက်ကင်းဖို့ဆိုလို့ရှိရင် ဒီအမဲပေါင်းဘယ်လောက်ရှိတယ်တမဲတမဲမှာအချိန်တွေဘယ်လောက်ရှိရတယ်ဆိုတာအဲ့ဒါမှလားသူအတိုင်းတန်နဲ့လုပ်ရတာကိုအဲ့တော့သိအမဲလည်းမှန်ရမယ်သိအမျိုးလည်းမှန်ရမယ်အတိုင်းတာလည်းမှန်ရမယ်အဲ့ဒါလိုနီလမှန်စွာပေါ့လေအတိအကျကောင်းစွာပေါ်တတ်ထားတဲ့ဈေးတဲ့အဲ့ဒီလိုဈေးကိုဒီဝဲမှာဈေးကျူတွေသွားပြီးတော့မိဝဲလို့ရှိရင်မပြောက်တဲ့ဒီယောဂတော်မှာရသေးတယ်မလားအခုကလာဈေးကျူတွေကပေါ်ပါပြီဟုတ်လားညာကြီးပဲဈေးကျူတွေလောက်တာ တချို့ပုဂ္ဂိုလ်တွေကတော့တော်ပါတယ်သူ့အတူတော့လှုပ်ထားတယ်အဲထဲမှာမှားသာလေးထည့်ထားတယ်ဒါအစ်စ်မဟုတ်ဘူးတော့တဲ့အတုပါတဲ့ဒီဝါရေးမပြေရင်မပြေတယ်လို့ဟောဒီဓမ္မသူဒီလိုလှုပ်သားပါတယ်သူအမှားသာလေးထည့်တယ်ဟုတ်လားတော်သေးတာပါဆုံးဟုတ်လားတချို့ကမှဆေးအမီကတော့အပြင်ကတော့အတူတူပေါ့လေမှာပုံလူချထားတာအဲ့တော့အစ်စ်ကလေးလို့သားလိုက်တာတခါလေဒုက္ခတွေရောက်လို့ စားတဲ့စီရကိစ္စမရှိဘူးထိုးတဲ့စီရကိစ္စရှိတယ်ကျိုးသေးတော့သေးတာဟုတ်လားအဲဒါလိုပဲဘုန်းကြီးတို့မြတ်စွာဘုရားပေါ်သတ်တာယောဂကြောက်စီတတ်တဲ့ဈေးတွေဟာလည်းပဲသီလဈေးသမာဓိဈေးပညာဈေးတဲ့နိလမှာဆိုပေါ်သတ်ပေးထားတာဟုတ်လားနိလမှာဆိုပေါ်သတ်ပေးထားတာဈေးချမ်းကြီးရှိပါလေတဲ့အဲ့ဒီဈေးချမ်းကြီးအမိပြုရမယ်အစားမဖြစ်တော့တော်သလိုရောသလိုဈေးမိလိုလေးတွေနဲ့လေဟုတ်လားကုကြတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မရှိဘူးလား မတောက်တဲ့ခေါင်းတရားသူတွေဘာလို့အာထုတ်ပြီးတော့ပေါ့လေကြီးမယဟန်လုပ်တဲ့ပုဂ္ဂိုလ်တွေဟုတ်လားအင်းတရားလေးပါလေအာထုတ်ပြီးတော့နည်းနည်းသမာဓိလေးပါလေရသမာညာလေးပါလေပွင့်သွားတာရှိတယ်ဟုတ်လားအဲကိုယ်နေရာပြန်ရောက်တဲ့အခါကျတော့သူတို့ကသူသိပြီးတော့လူရလောက်တာဟုတ်လားစာလည်းမတောက်ဘာလည်းမတောက်ဘူးအဲတရားတွေခေါ်လိုက်လို့ရှိရင်ငါတို့ကစာမတောက်ဘူးဒီဘဝလာခဲ့တာဓမ္မဘဝလာခဲ့တာဟုတ်လားဘာဘဝလာခဲ့တာဆိုတော့သူကရှင်းကြတာဥရစပြီးတော့ခေါ်လိုက်တာလဲတောင်ရောက်မြောက်ရောက်နေတဲ့ခါကျခေါ်တာဟုတ်တယ်မလား ပေးတဲ့ဆေးတွေကလည်းပဲဘုရားဟောစီချမ်းကြီးနဲ့တူတဲ့ကျမ်းစာတွေကဒီနေ့ကြလေးလာပြီးတော့ဓမ္မကိုရွေးနဲ့စားပြီးဟပ်ပြီးတော့ပေးရမယ်သာတော်သလိုရောသလိုလုပ်ကြတာတော်သလိုရောသလိုလုပ်တာဘာဖြစ်လို့တချို့လည်းပဲယူဆသွားအလိုအချော်တွေဖြစ်ရတာမလားအဲတရားတွေအားထုတ်လို့ရှိရင်ငါတို့ကမောကိလေသာတွေကျင်းအောင်လုပ်ရမယ်သာကျင်းတယ်လို့ဆိုပေမဲ့လို့သူတို့ကဘာဖြစ်လို့ငါတို့မှတရားရှိငါတို့မှတရားရထားတာဟုတ်လား တရားရတဲ့ပုဂ္ဂိုလ်တွေကတရားမရသေးတဲ့ပုဂ္ဂိုလ်တွေဆိုဘာလို့အလေးပြုကြရှိလဲငါတို့အရိယာဖြစ်ပြီဟုတ်လားအရိယာဖြစ်ပြီဆိုလို့ရှိရင်ပုရုဇဉ်ရဟန်းတော်မှာသူတို့ကသူတို့အောက်တန်းတော်ကချပြီးတော့ရှင်းမကိုးခြင်းလို့လို့ဘာလို့ဖြစ်တာဟုတ်ဟုတ်တယ်မလားအဲ့ဒါကြီးရှိတယ်တချို့ရှိတယ်အဲ့ဒါကသိပြီးမှတွေသူတို့ပြီးဝဲပြီးတဲ့အတွက်ဒုက္ခတွေရောက်တာနဲ့တူတယ်ဟုတ်လားသိပြီးမှလို့ရှိရင်တော့ဒီလိုဒုက္ခမရောက်ရဘူးဘုရားတရားတော်ကအမှန်တန်ကြီးကြီးစီတတ်တာပဲ အမှန်နဲ့ကျွလို့စိတ်ကြီးတတ်တာပဲလောဘဒေါသမောဟတွေချိုးနေတာပဲညီကြတူရဲ့ကြံတိရနေပြီးတော့ဖြစ်နေတဲ့ကိလေသာတွေကိုဓမ္မပယ်တတ်နေတာပဲကုမှုနှုတ်မှုစိတ်မှုတွေရင်ကျေးပြီးတော့သွားရမှာအဲ့ဒါလိုရင်ကျေးမဲ့အစားတခါတည်းငါတို့ကတရားရှင်ပဲဆိုပြီးတော့လက်မထုံကြတာတရှိတယ်ဟုတ်လားအဲရှိတယ်ရှိတယ်လူလည်းလောက်တာတွေပေါ့လူလောက်တာတွေဆုံးမှာအဲ့ဒါကတော့ဈေးမနဲ့တူတယ်ဈေးမမိဝဲမိလို့ဒုက္ခတွေရောက်တယ်နဲ့တူတယ် ဒီမှာမိမမိတဲ့ပုဂ္ဂိုလ်တော့ဒီလိုတော့ဖြစ်ပါဘူးနော်အဲ့တော့ဘုန်းကြီးတို့တရားတော်ဟာမဲလေးပါးကိုလေးပါးနိဗ္ဗာန်တရားပေါ့လေလောကုတ္တရာတရားကိုးပါးကိုပိုင်ပိုင်နိုင်နိုင်ပေါ့လေဖြည်းဖြည်းမိမိပြည့်ဝစွာရရှိစေနိုင်တဲ့မိနာတွေတဲ့မြတ်စွာဘုရားသိတဲ့ငါ့ဘာလို့ဟောသွားတဲ့တရားတွေပေါ့သီလကျင့်သမာဓိကျင့်ပညာကျင့်တွေဟာမလားအဲ့ဒါတွေကိုပေါ်ပြတဲ့ဓမ္မတရားဒေသနာတွေအဲ့ဒီဒေသနာတွေကသိချမ်းကြီးပဲ အဲ့ဒီစီကြံကြီးတွေကထုတ်နှုတ်ပြီးတော့တင့်ရတင့်ရပေါ့လေပေါ်သားရပါအဲ့လိုပေါ်တဲ့အခါမှာနီလာမှဆိုပေါ်တတ်ဖို့အရေးကြီးတယ်မတော်တော့ဆီးမီတွေလေးနဲ့ဆီးဆိုပြီးရောဆိုပြီးတော့ခန္ဓာအတုလေးဝယ်ပြီးတော့စဟုတ်လားဆီးတွေထိုးလို့ရှိဒုက္ခရောက်တာတွေများတယ်ဟုတ်လားအဲ့တော့ဓမ္မအမှန်အခြေကျတဲ့တတိပဒံဈေဝါကြီးတဲ့ဓမ္မနီလာမှဆိုမြတ်စွာဘုရားပေါ်ဆက်ပြီးတယ်လားအဲ့ဒါအခုဒီမှာပြီးဝဲနေရတာဟောလက်တွေ့ကျကျပြီးဝဲကြည့်တော့ဘယ်လိုနေသလဲကို့မှာ ဘဝတစ်ကြောင်လုံးမှာခံစားခဲ့ရတဲ့လောဘကိလေသာတွေဒေါသကိလေသာတွေမောဟကိလေသာတွေမာနအိတ်တာမသိဘယ်လိုနေရောရော့သွားသလားတိုးလားပူဆိုးလာသလားကြွသေးလားကြသေးလားကြသေးတယ်ရောပါသေးတယ်သေးတယ်အဲ့တော့ဒီသေးကြီးကမှန်ပြီဆိုတော့ပြောဘူးလားမှန်ဟုတ်လားမှန်တယ်ဟောသီလသေးတယ်ဒီဝဲတော်လေးကကာကမြောက်ဝစီကမြောက်တစ်ဖက်ဆုံးရောက်တဲ့ကျမ်းတဏှာကိလေသာတွေဖြစ်လားဒါမှန်တယ်မဟုတ်လား ဟောကိုယ်လည်းသိဆိုင်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့အဲစွစွမြေရှုနိုင်မှုရအတွက်အစဉ်ကြောင်းညဆိုင်ပြီးတော့မပါဘူးလားဒီလမှာဆိုကြောင်းညဆိုင်ပြီးတော့စွမ်းမြေတဲ့တတိတိပြင်းပြီးတော့ရှုရရှုရအောင်ဒီမှာစိတ်ကလေးတွေရင်းရတင်ရစိုက်ကြတယ်အဲ့ဒီခိုက်တာမှာအချိန်ပိုင်းအချိန်ပိုင်းလေးတွေအဲပရိယုဒ္ဒနာခေါ်တဲ့ကိလေသာတွေငြိမ်းမသွားဘူးလားဒီလိုနိလမ်းမှန်စွာပေါ်ဆက်ထားခဲ့တဲ့ဈေးကိုနိလမ်းမှန်စွာကိုကပုံကြပန်းကြအချိန်မှန်ပေါ့လေအတိုင်းတာမှနဲ့ပြီးဝဲနေတော့ဟောစိတ်သက်သက်နေတဲ့ကိလေသာတွေငြိမ့်နေဘူးလားငြိမ့် နောက်ပိုင်နိုင်စွာရှိမိတဲ့အာရုံနဲ့ဆက်ပြီးတော့ပြိဋ္ဌာမျိုးပါတခါတည်းပြုတ်သွားတာမရှိဘူးလားရှိတယ်ဘယ်လောက်ကောင်းတဲ့သေးတယ်ဆိုတာရှိပါလားဟုတ်လားသမ္မာသမ္မာပယုတ်တာပိဋိသမိဝါဓမ္မောဓမ္မောမတိယဘုလိဒနိဗ္ဗာန်တိယစေဘတော်တရားတော်မြတ်သည်ဝါနိဗ္ဗာန်နိဗ္ဗာန်မဖို့နိဗ္ဗာန်ကိုရရရာကြောင်းအကျင့်ကောင်းဖြစ်တယ်အခုလိုသတိထားသီဝတရားတော်သည်တာမဏိလမှာသွားအတိုင်းတန်းနဲ့ညီးသွား ပယုတ်တာပိဋိကမိဝါယောဂကြောက်ကြည်တတ်တဲ့ရှင်းကောင်းတလဲနေလဲတူလာပါပြီ။ဒါလည်းတူရဟုတ်တယ်မလား။အဲဥပဒနာညာကြီးရှင်းလိုက်တဲ့ပြီးတော့နောက်ဆုံးအရင်းနဲ့နိဗ္ဗာန်တွေ့သွားပြီဆိုလို့ရှိရင်ဘာယောဂတိကြောက်သွားနိုင်နော်။ဒိဋ္ဌိဝိသိကိစ္စသီလပရပရမာသအဲ့ဒါဒီတစ်ခါတည်းအပြတ်ရှင်းလိုက်ပါမျိုးကိုပုံသွားမှာဟုတ်တယ်မလား။သောတာပန်ဆိုလို့ရှိရင်ယုံနာကိုယုံနာနည်းလည်းမြင်တော့လေပုဂ္ဂိုလ်တ attva နည်းလည်းမြင်တော့ဒါမျိုးပုံသွားတာ ယန္တရားသံဃာယရဏသုံးပါးပါလေခုနပြောခဲ့တဲ့အတိုင်းဘုရားသံဃာတွေ့မြင်ပြီဓမ္မသံဃာတွေ့မြင်ပြီသံဃာသံဃာတွေ့မြင်ပြီဆိုတာပေါ့လေယန္တရားသုံးပါးရဲ့သံဃာတတိတွေ့သွားပြီမတုံ့နဲ့သက်ဝင်ယုံကြည်သွားပြီဟုတ်လားမတုံ့နဲ့သက်ဝင်ယုံကြည်သွားတဲ့သရတရားတွေခိုင်မြဲသွားပြီဆိုတော့အပြည့်တော်သူကမျိုးပြသွားပြီဟောသူလို့သူလို့နဲ့မူကွန်းနဲ့ဝိသိကိတာမရှိတော့ဘူးမျိုးပြသွားလို့မရှိတာမျိုးရှိနေရင်ဘုရားဟုတ်မဟုတ်ပါမလားဟုတ်လားဘုရားဆိုတာဒီလိုဂုဏ်လေးနဲ့ပြည့်စုံတာဟုတ်မဟုတ်ပါမလား တရားဆိုတာဟုတ်မှာဟုတ်ပါမလားလက်တွေ့ကျင့်လို့မရှိကိလေသာငြိမ်းနေဆိုတာဟုတ်မှာဟုတ်ပါမလားတန်ခါဆိုတာလည်းလည်းကအညူခူးစားနေတာကဘယ်နဲ့ညနေနဲ့ယုံဝတ္တပြည့်ကျဲဥမှာပါအခုတော့ဘာဖြစ်တော့တရားစီကြကြရနာမိဝဲရတော့ကို့မှာကိလေသာတွေကင်းသွားတော့တရားရဲ့သွန်ဤတတ္တိတရားစုရဲ့သွန်ဤတတ္တိအရင်မြန်လာတော့အာဒီတရားသိဟုတ်တဲ့တရားပဲ တကယ်ဘူးပဲဒီမှာယောဂရီကြောက်တာလောဘဒေါသမောဟကိလေသာတွေဒီမှာကြောက်တာငြိမ်းသွားတာသိရှင်းတာပဲဆိုတာသိမသွားဘူးလားဟောသိသွားတော့ဒီသေဝကိုနိလန့်မှန်စွာပေါ်ထုတ်ပြီးတော့မြတ်ပေါ်ထုတ်ပြီးတော့ဓမ္မယောဂအမျိုးမျိုးကုသပြီးတော့မြတ်စွာဘုရားဟာလည်းပဲတကယ်တက်ကျွမ်းနေဒီသမားကြီးပါလားဆိုတာမြတ်စွာဘုရားဂုဏ်တော်တွေမပေါ်ဘူးလား ပေါ်တယ်ပေါ်တယ်ဟုတ်မလားဟောပြီးတော့အဲဘိသိတဘိသိတပယောဂီနာသမုပ္ပတန္တဗျာတိဇနသမှုဓာယောမိယသမုပ္ပတန္တဗျာရာနုအဲဗျာရာနုတယောတံဃောတဲ့တံဃောမဲလေးပါးဖူလေးပါးနဲ့တည်သောတံဃာတော်သည်တံဃာတော်သည် သမုပသမုပတန္တယာဒနုတယောငြိမ့်ပြီးတော့ကိလေသာယောဂအဲမြစ်ပြကိလေသာယောဂရှိပါပြီတဲ့အမျိုးမျိုးကိလေသာနဲ့အတူပေါ့လေသံဃာဆိုတာကိလေသာတွေငြိမ့်ပါပြီတဲ့သီလတိတ်ကသမာဓိတိတ်ကပညာတိတ်ခါလေးပေါ့လေဒါဒီလက်တွေ့ကြကြကောင်းမှုကျင့်သုံးနေဆိုတော့ဈေးဝဥဒ္ဒရဏပြီးပြီးဝဲတယ်ဆိုတော့ဒါကိလေသာယောဂတွေကျင်းတာပေါ့ဟုတ်တယ်မလား ကိုယ်တိုင်ပဲဒီမှာကိလေသာကင်းတာတွေအဋ္ဌတွေ့နေပြီဆိုတော့မိမိလိုပဲအခြားပုဂ္ဂိုလ်တွေလည်းမြတ်စွာဘုရားဆုံးဆုံးမတဲ့အတိုင်းကျင့်သုံးတော့ဇာကတော့မောကိလေသာတွေဒီလိုပဲငြိမ့်နေတာတော်တော်ငြိမ့်နေတာအာဆက်အားထုတ်လို့ရှိရင်တော့လုံးဝငြိမ့်မယ်ဆိုတာကိုယ်တိုင်ပဲယုံကြည်နေပြီဟုတ်လားကိုယ်တိုင်ပဲဒီမှာသံဃာရှင်းပါနေပြီအရိယာရှင်းပါသွားပြီဟုတ်လားဥမာဖြင့်ဗာနဲ့တူလဲဆိုလို့ရှိရင်နီလမှန်စွာပေါ့လေခေါနာသေးဘူးအသုံးပြုလို့ပြီးဝဲလို့ ယောဂကြောက်နေတဲ့ပုဂ္ဂိုလ်တွေဆိုတာရှိတယ်တဲ့အဲ့ဒီပုဂ္ဂိုလ်လိုပဲတဲ့ခုနတိုက်ကျွမ်းတဲ့ဆရာဝန်ကြီးရဲ့အကြံဉာဏ်ကိုယူပြီးတော့သူ့ရဲ့ညွှန်ကြားချက်အတိုင်းသေဝတ္တကကိုဒီလိုလိုယောဂကြောက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်လို့မြတ်စွာဘုရားဤလောက်မှာဆိုပေါ်သပေးတဲ့တရားသိကိုပြီးဝဲလို့ယောဂအစစ်စစ်ငြိမ့်နေတဲ့ပုဂ္ဂိုလ်တွေရှိတယ်ဆိုတာယုံကြည်ပါလားအဲ့ဒါတန်ခါစွန့်ယူတွေ့နေတယ်ဆိုတာဒါပြောတာဟုတ်တယ်မလား ဒီတော့ဘုန်းကြီးတို့မြတ်စွာဘုရားဟာအမနာတက်ကျွမ်းတဲ့ဖြည့်ပြကြီးနဲ့တူတယ်မြတ်စွာဘုရားဖွင့်ဆက်ပြီးတဲ့တရားတော်ဟာလည်းဘာဖြစ်တော့နီလမ်းမှဆိုဖွင့်ဆက်ထားတဲ့ရှိကုံတလင်းနဲ့လည်းတူတယ်ဟုတ်လားအဲ့ဒီရှိကိုဒီနေ့အတိုင်းဒီဝဲလို့ပြည်တာယောဂအစဉ်စဉ်ကြောင်းနေတဲ့ပုဂ္ဂိုလ်တွေကဘာနဲ့တူတော့ခုနဆရာကြီးရဲ့ဆေးကိုပြီးွယ်လို့ယောဂကြောက်တူတဲ့ပုဂ္ဂိုလ်တခုနဲ့တူတယ်ဟုတ်လား အမှန်ရှင်းတာအမှန်ရှင်းတာဓမ္မအဲ့လိုတရားတရားတွေခိုင်မြဲသွားရနော်ဟုတ်လားအဲ့လိုတရားတရားခိုင်မြဲသွားပြီဆိုလို့ရှိရင်ဓမ္မမြတ်စွာဘုရားစကားကိုလည်းအတိအကျနားထောင်သွားပြီပေါ့ဘုရုဇီအနေနဲ့တော့ကဆိုလို့ရှိရင်တော့ဒါမလုံးနဲ့ဆိုရင်လုတ်ချင်လည်းလုတ်မှာပဲကြောင်ရင်လည်းကြောင်မှာဟုတ်တယ်မလားဒါမပြောနဲ့ဆိုလို့ရှိရင်ကြောင်ရင်လည်းကြောင်မှာပဲမကြောင်ရင်လည်းမကြောင်ဘူးပဲဒီလိုမဟုတ်လားအဲခုန ယတရားတန်ခါယတနာသုံးပါးရဲ့စွမ်းရည်တတ္တိကောင်းကောင်းကြီးပြည့်စုံသွားပြီဆိုလို့ရှိရင်ဘုရားစကားကိုလည်းတိတိကျကျလိုက်နာတော့သားကောင်းအဲအဲဗာလဲမိကောင်းဖခင်သားသမီးပြီးပြီးပေါ့သားကောင်းသမီးကောင်းအဆင့်ရောက်သွားတယ်ဆိုတော့ဟောလိမ္မာပြီးတော့သွားတော့တာပဲဟုတ်လားကိုကြီးတိလာကြီးကောင်းသွားတော့တာပဲသီလတနာတဲ့သီလရည်ဟူသောဥစ္စာနဲ့ပြည့်စုံသွားတာအဲ့ဒါမလားသီလဥစ္စာရဆိုတာအရိယကံကနော်အမှန်ကောင်းတယ်အမှန်ကောင်းတယ် ဒါသိအရေးကြီးပါတယ်ဟုတ်လားအရေးကြီးတယ်ဒီတော့နောက်တစ်ခုကသတိဥတ္တပိယတဏနဲ့သတိဥတ္တပဆိုတာကရှက်တာကြောက်တာကိုပြောတာဘာမှရှက်တာကြောက်တာတော့အာဟုတုဒုစိတ်တရားတွေမှရှက်တာကြောက်တာအာဟုတုဒုစိတ်တရားတွေပြုရမှာကြော်ရမှာမတော်မသင့်တာတွေကြံစီရမှာဟုတ်တယ်မလားရှက်တတ်တယ်အဲ့ဒါတွေရှင်းမှာကိုယမှုဆက်ဆုပ်တယ် ပြီးတော့ဒါတွေကိုစွမတိုးဘူးဟုတ်လားကြောက်ဒါတွေကျွလွန်လို့ရှိအပင်ကြီးကြမှလည်းကြောက်တာပဲအဲ့ဒီဖြစ်ပြီးသွားတာပဲနော်ဘုန်းကြီးဘုရားဘာသာဝင်တွေဆိုလို့ရှိရင်အဲမတော်တဲ့ကြောင်နဲ့ကြောင်ရမယ်ဒုတိယကြားတွေမြတ်စွာဘုရားကအကုသိုလ်နည်းနဲ့ခွဲဟောမထားဘူးလားဒါတွေကျွလွန်လို့ရှိရင်ရေသစ္စာပိတ္တာတကယ်ခေါ်တဲ့အပင်ကြီးသွားရတယ်ဆိုတာလည်းမသိဘူးလားဒါတော့ဒါတွေကျွလွန်တဲ့ခဏမှလည်းပဲလူကောင်းတယောက်မဟုတ်ဘူးလူဆိုးတယောက်အနေနဲ့ အများကအထင်ခံရတယ်ဆိုလို့ရှိရင်လည်းပဲအဲစိတ်တတကြောက်တတ်တာဖြစ်နိုင်ဘူးလားအာဟုတုစိတ်တရားတွေမှာစိတ်တကြောက်အဲ့ဒါမလားအဲ့လိုအစိတ်ကြောက်ကြည့်တဲ့ပုဂ္ဂိုလ်ကအာဟုတုတရားမလွန်ကျူးဘူးဟုတ်လားမတော်တာတွေမလုပ်ဘူးမတော်တာတွေမပြောမိဘူးရှောင်ကျင်တတ်တယ်ဘုန်းကြီးတို့လောကမှာလည်းပဲအဲရာဇဝတ်ပြမှုတွေဆိုတာရှိတယ်မလားရာဇဝတ်ပြမှုအချုပ်ခံရမှာထောင်ကြမှာအစိုးရကဥပဒေနဲ့အရေးယူခံရမှာ ဟုတ်တယ်မလားအရေးယူပြီးတော့နောက်ဆုံးဥက္ကမှန်သွားပြီဆိုလို့ရှိရင်မိသားစုနဲ့ခွဲခွာပြီးတော့ဝင်းနေသွားနေနေရမှာကြောက်တယ်လားတဲ့ပုဂ္ဂိုလ်တွေကရသောပြည့်မှုတွေဘာဖြစ်တော့ကျူးလွန်ရမှာမရှက်ဘူးလားမကြောက်ဘူးလားစိတ်ဓာတ်ကြောက်တာနဲ့ဟောရှောင်ကျင်လိုက်တော့ဘာဖြစ်တော့သူ့မှာအပြစ်ခံရသေးရလားခံရဘူးဒီအရှက်ကြောက်ကသူ့အရေးကြီးတယ်ဟုတ်လားအဲသောတာပန်ပုဂ္ဂိုလ်မှာတဲ့ ရှိပြီခေါ်တဲ့အရှက်ဥစ္စာလည်းပြည့်စုံသွားတယ်ဝတ္တပခေါ်တဲ့အကြောက်ဥစ္စာလည်းပြည့်စုံသွားတယ်တဲ့အဲ့ဒါသိရေးကြည့်တာအခုလူတွေအောက်သူကြီးကျတရားတွေမကြောက်မွရွံ့နဲ့ပေါ့လေကြောင်ကျွန်းလာဟာအချက်ကြောက်ကြီးကျင်းလာဘုန်းကြီးတို့အခုဗမာပြည်မှာအချက်ကြောက်ကြီးတော့ကျင်းသွားပြီဟုတ်လားအင်းရပလင်းလည်းပဲခါထိုးပြီးတော့လမ်းမှာရှောက်ဝင်တဲ့အပိုင်ရောက်နေတာပဲဟုတ်တယ်မလား အဲခုနခိုးဖို့ပါဖို့ဆိုတော့ကြောင်လူတာတွေလည်းရှိတယ်မလားကြောင်တတ်တာတွေဟဲ့မလားဟိုးကြောင်လိန်တာတွေဒါတွေပါတယ်အဲဒါတွေပါတယ်အချက်ကြောက်မဲ့လို့ပြရတာဟုတ်လားအချက်ကြောက်မဲ့တော့လွယ်လွယ်ပဲအာဟုတုဒုတိယတရားတွေကျွလို့မဖြစ်ဖြစ်မသွားဘူးလားအဲအချက်ကြောင့်မဲ့သွားတော့အကုသိုလ်ပြည့်တရားတွေကျွလွန်နေဆိုလို့ရှိရင်အပြင်သိဆံလောကနဲ့ဘာထူးသေးလဲအပြင်သိဆံလောကသူတို့အချင်းချင်းဟာ အဲသားမိကျင်းရဲ့လို့သားဘာကျင်းရဲ့လို့သူတို့နားလေကြရလားနားမလဲဘူးဟုတ်တယ်မလားတကောင်နဲ့တကောင်စိတ်ဆွတိုက်အာဟုတ်တယ်မလားအဲကိုကိုမအေပဲဆိုပြီးတော့ဒီခွေးဒီဝက်ဒီပါဒီရှောင်းတာမဟုတ်ဘူးဟုတ်တယ်မလားအဲ့လိုဖြစ်သွားပြီတချို့အပိုင်းမှာအဲ့လိုရှိနေတာဒါမှမဟုတ်ဒီရှိရိဥတ္တပဟာသူကလောကပါတာလောကကိုသူကအဲပြည့်စုံမသွားအောင်ထိမ့်သိမ့်နေတဲ့တရားရဲ့ လောကပါဠိတရားတွေတချို့ပြည့်နေပြီသိကြောက်ကြကောင်းတာဟုတ်တယ်မလားအဲသောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တော့ဘဝတစ်ချောင်းလုံးမှာအဲ့ဒီအရှိအကြောက်ကကတ်သွားပြီတဲ့အရှိအကြောက်ဥစ္စာပိုင်သွားပြီပိုင်သွားတော့အာအပယ်ငယ်ရဲ့ကြနိုင်လောက်အောင်အောက်တုပြည့်တရားတွေမကျူးလွန်တော့ဘူးလောဘဒေါသမောဟတော့ရှိတော့ရှိသေးတယ်ဒါပေမဲ့လို့အကျဉ်းတန်းဆုံးလောဘဒေါသမောဟအရင်ခံပြီးတော့ တစ်ဖက်ဆုံးရောက်တဲ့အကုသိုလ်စိတ်ကြားရင်ကျွလွန်ဖို့ရန်ကျက်သွားကြောက်သွားပြီတဲ့ဒီနည်းနဲ့တော့ဒီပုဂ္ဂိုလ်ဟာအပယ်လားကြောင့်မကောင်းမှုကံတွေမပြုတော့ဘာဖြစ်တော့ဆက်ပြီးတော့အစ်စ်မပြုတော့အပယ်လည်းမလားတော့ဘယ်လောက်ကောင်းလဲနောက်တော့မလားဘာဒီအရှက်ကြောက်တာသိသူကမာနဲ့တူလဲဆိုတော့ခွန်ကြီးတို့ဟိုဟိုအယောင်နဲ့ပြောရလို့ရှိရင်လေဟိုအဖြူကန်းနဲ့အဖြူကန်းနဲ့အဖြူယောင်က နေပူတဲ့မြတ်ဆိုလို့ရှိရင်သူကဒီဟိုအပူအပူဓာတ်ကိုသူကကန်ထုတ်တာစုပ်မယူဘူးဟုတ်လားနေပူတဲ့သွားတဲ့အခါလေအပူဒီပါရီတဲ့မလွဲတာလို့သွားတဲ့အခါမှာဟိုအဝတ်ပြူဝဲသွားလို့အပူတက်တာလေဘာလို့လဲသူကကန်ထုတ်တာဟုတ်ကဲ့လားဥဒ္ဓမအဲကန်ထုတ်တယ်ဒီရှိရိယတ္တပခေါ်တဲ့အရှက်အကြောင်းကသူကရှုခံနဲ့ရှုခံရှိတော့ဘာဖြစ်လို့ရှက်ကြောက်နေတော့အာဟုတ္တကြည့်ရမှာ မတော်တာတွေပြုရမှာမတော်တာတွေပြုရမှာရှင်းကြောက်တော့ဘာဖြစ်တော့ကြောင်လိုက်တော့ဘာဖြစ်တော့လောဘဒေါသမောဟကိလေသာအပူမကပ်ဘူးအဟုတုသူစိတ်ကိုမှမရှိဘူးဟောတန်ရှင်လို့သိကောင်းတာဟုတ်လားအရှိကြောက်မဲ့တာကဘာနဲ့တူလဲဆိုတော့မဲကျင့်ခံအမဲခံဟုတ်လားနေဘူးတဲ့သွားတဲ့ခါများဒီအမဲအမဲရောဝဲသွားလို့ဒီဘယ်လိုနေတဲ့ဘူးစုပ်ဘူးစုပ်စိတ်အိုက်ပူတယ်ဟုတ်လားမလားအဲ ရှိတုတ္တပကင်းမဲ့မှုအကျက်ပေါက်အကျက်ကြောက်မဲ့မှုမှာဘာနဲ့တူတယ်လဲဆိုတော့သူကအမဲခန္ဓာနဲ့တူတယ်အမဲခန္ဓာပါလေတော့အပူဆုပ်လောဘဒေါသမောဟအပူတွေပေါ့ဟုတ်လားမလားဒါတွေဆုပ်ဟုတ်လားကြက်ကြောက်နှစ်တန်ဖြူကန်ပူတန်ကန်ထုတ်သည်တဲ့ကြက်ဆိုတာကကနဟိလိကိုပြောတာကြောက်ဆိုတာကဥဒ္ဒပကိုပြောတာဟုတ်တယ်မလားအဲ့ဒီအရှက်အကြောက်ဒီတရားနှမျိုးကိုယ်တဏ္ဍာမှာကပ်နေလို့ရှိတာအဖြူခန္ဓာနဲ့တူအဖြူခါဆိုလို့ရှိရင် မလွှဲတာလို့လောဘဒေါသမောဟဖြစ်เสียကိလေသာအပူတွေနဲ့တွေ့နေမယ်လို့မဖြစ်တော့ရှစ်တော့ကြောက်တော့အဲ့ဒီအကုသိုလ်ကုသိုလ်တရားတွေကရှောင်လိုက်တော့ပဲအပူအပူမကဘူးဟုတ်လားမတော်တာတွေမပြုမိတော့ဘာဖြစ်တော့ကိုကိုကိုတလုံးလုံးဖြစ်ဘူးမတော်တာတွေမပြောမိတော့ဘာဖြစ်တော့ကိုကိုတလုံးလုံးဖြစ်ဘူးဉာဏ်ကြီးတော်ကောင်းနေအကဲရခါတာလည်းမတက်တာဘူးလောကီဥပဒေနဲ့ရင်းခါတာလည်းမတက်တာဘူးဟုတ်တယ်မလားအပယ်ငရဲသွားပြီဆိုလို့ရှိရင်တော့သူပြောကြရမရှိတော့ဘူးနော်အဲ့ဒီလိုအပူတွေကိုကန်ထုတ်တယ်ဟုတ်လား ကဲဒါလေးဆိုလိုက်ကြသားမှာကြက်ကြောက်နှစ်တန်အဖြူခံပူတံကံထုတ်ကြီးကြက်ကြောက်နှစ်တန်အပူတံအဖြူခံပူတံကံထုတ်သည်အပူရဲ့ဓာတ်ဓာတ်ချက်တွေကံထုတ်တာဟုတ်လားရှစ်ကြောက်နှစ်တံအဖြူကံပူတံကံထုတ်သည်သို့ ရှစ်ကြောက်မဲ့တယ်ဆိုတော့အရှက်မရှိတာအကြောင်းမရှိတာဟုတ်လားမဲ့တယ်ခေါ်တာဟုတ်မလားအာဟုသူလောက်ရမှာမရှက်တာပတ်ရမှာမရှက်တာပတ်ရမှာမကြောက်တာအပြစ်တွေရမှာမကြောက်တာဟုတ်လားမလားဟိုရှစ်ချင်ရဖြစ်ကွာဟုတ်လားမလားအဲငါငါဒီငါထိုးကိုရောက်ရအောင်လားငါကြီးငါစိတ်စကိုင်းရောက်ရောက်တာဟုတ်မလားချစ်ချင်ရဖြစ်တော့ဆိုပြီးတော့ဇွတ်ပေါ့ဇွတ်တိုးတာဇွတ်တိုးတာကမကြောက်တဲ့သဘောပါဟုတ်မလား ရေးခြင်းတဲ့သဘောဒါပေါ့အဲ့ဒီဥပမာကိုဘုန်းကြီးတို့ဟိုအချက်ကဘာနဲ့တူလဲဆိုတော့ဟိုအိမ်ဝက်များတယ်အိမ်ဝက်များဟာမစင်ဘာဖြစ်လို့လဲမစင်မယုံမလားလူတွေအနေနဲ့ကတော့မစင်ယုံနဲ့မလားအိမ်မှာမေးမွေးထားတဲ့ဝက်များဘာဖြစ်လို့မစင်မယုံဘူးတဲ့အဲ့ဒီမယုံတယ်လို့ပဲအခုဆိုလောက်ရမှမယုံတာမဆက်ဆုပ်တာဟုတ်လားဆက်ဆုပ်တာကရှိပြီ မဆက်ဆုပ်တာကဒါတွေကိုမိမိချက်ချက်လုပ်တာကဘာဖြစ်တော့အာဟိရိကခေါ်တယ်အရှက်မဲ့တယ်ခေါ်တယ်ဝတ္တရားဓမ္မမစင်စားတဲ့ခါကျတော့မရင်ချက်ရတယ်မလားမယုံဘူးလေဟဲ့မလားပြီးတော့မကြောက်တာကခုနကဟိုဒီအိမ်ဝက်ဆိုတော့တိုးဝက်ကတော့မစင်မစားဘူးပြောတယ်အိမ်ဝက်လည်းဥမာပေးထားတယ်အဲမကြောက်တယ်ဆိုတာကဘုန်းကြီးတို့ညညညတရားမီးထွန်းထားလို့ရှိရင်ကိုယ့်ကောင်ကလာတယ်လေပုပ္ပလန်ဆိုတာရှိတယ်ရွှေရောင်အောင်မင်းလို့ဇွတ်တိုးတာဘာဖြစ်တော့အပူထဲရောက်တဲ့အခါကျတော့တေဘွဲဝင်ရတယ်လေ ရွှေရောင်ချင်းပြီးတော့ဇွတ်တိုးတာဟုတ်လားဖြစ်ချင်ရဖြစ်ရဆိုပြီးတော့ဒီကဒီအယောင်ပြတော့ပြောလို့ဒီတော့မလားအဲ့တော့အနုတ္တပခေါ်တဲ့မချက်မှုမကြောက်မှုကဇွတ်တိုးတဲ့သဘောရဲခြင်းတဲ့သဘောဟိုဖြစ်ချင်ရဖြစ်ဘယ်လိုနေမလဲဘယ်သူမှကုသတိုက်ဘူးဆိုတဲ့အနေနဲ့ဟုတ်လားဒီညာရှိသဘောကောင်းကြီးကဲ့ရဲ့စရာမတော်မတည့်နဲ့မတန်ရှင်းတဲ့ကိုယ်လုံးအပြုမှုတွေဇွတ်တိုးလောက်တာအဲ့ဒါအဲအကြောက်မဲ့လို့ခေါ်တယ် ကျက်မဲ့တဲ့အကြောင်းမဲ့ဟုတ်တယ်မလားအကျက်မဲ့အကြောင်းမဲ့တော့ဘာဖြစ်တော့ဒီမှာမင်းညစ်တဲ့သဘောကခန္ဓာကြီးနှလုံးသားလည်းနေရာမကျတော့နှလုံးသားနေရာမကျတော့ဘာဖြစ်တော့သူ့ရဲ့ကိုနှုတ်အမူအရာတွေဟာလောဘဒေါသမောဟအရေးခံပြီးတော့အကုသိုလ်တွေကြီးပဲဒီအကုသိုလ်အရေးခံပြီးတော့ကိုကိုကိုပြန်ပြီးတော့စဉ်းစားမိတဲ့အခါလည်းပဲမသက်သာဘူးလောကီဥပဒေနဲ့အရေးယူခံရတာလည်းမသက်ပညာရှိသူတော်ကောင်းတွေအကဲရခံရတာအထင်ကြီးခံရတာအဲ့ဒါမှမလားအပူတွေပေါ့နောက်ဘဝအဲအပေငယ်ရောက်တဲ့အထိပေါ့ ဒါအပူတွေနဲ့ကြီးစကားသွားရအောင်နော်ရှက်ကြောက်မဲ့ဗျာအမဲခံတဲ့ပူဒံစုပ်နေပြီဟမ်လားကျဆိုရမယ်ရှက်ကြောက်မဲ့ဗျာအမဲခံပူဒံစုပ်ယူသည်ရှက်ကြောက်မဲ့ဗျာအမဲခံပူဒံစုပ်ယူသည်ရှက်ကြောက်မဲ့ဗျာအမဲခံပူဒံစုပ်ယူသည်ဆို ဘုန်းကြီးတို့အနောက်တိုင်းအထူးအားဖြင့်ရုပ်ထုတွေကျွဲဝါတဲ့ဒီတိုင်းပြည်တွေမှာလေရုပ်ထုကကျွဲဝါတော့လူနေမှုအဆင့်ကမြင့်လူနေမှုအဆင့်ကမြင့်နေတော့လူတရပစ္စည်းတွေကပေါ်နေတော့ လူတွေတော်တော်များများအထူးအဖြင့်လူလပိုင်းနဲ့တမ်းပြီးနေအခုလိုပျော်ပျော်ပါးပါးနေရတာဟာဒါလောကနိဗ္ဗာန်ပဲလွတ်လွတ်လပ်လပ်ပြီးဘာမှတင်းရသေးရမှမသိဘူးဟုတ်မလားရှိချင်တိုင်းရှိနေတာဒီလိုလွတ်လွတ်လပ်လပ်နေရလို့ရှိရင်တို့မှပျော်တယ်ဆိုတာကဤဆက်ထားတာပဲဟုတ်လားဟောဓမ္မအထိတ်တို့ကိုယ်ကဲမကြည့်ပဲနဲ့အချက်ကြောက်တယ်မယ်ပြီးတော့လွတ်လပ်လပ်နေတော့နေတဲ့ခိုက်ကမှတော့ပျော်ပါရဲ့တို့အနေနဲ့ပြောတာနော် ဒါပေမဲ့လို့အဲ့ဒီပျော်မှုရဲ့နောက်ပိုင်းမှာအပြစ်ကင်းသလားမကင်းဘူးလားအပြစ်မကင်းတော့နောက်ဆုံးဒီပုဂ္ဂိုလ်ကြီးဇတ်သိမ်းတဲ့အခါကျတော့ကြီးကြီးလင်းလင်းလေးတန်းတန်းချင်းချင်းလေးနဲ့ပျော်ပျော်ပါးပါးနဲ့ဇတ်သိမ်းကြရလားဟုတ်လားဇတ်သိမ်းရဘူးဟုတ်လားဒီဖြစ်ပြီးကျုံပြီးတော့ဒီလိုဇတ်သိမ်းရတာပဲပြပါလားခုဘုန်းကြီးတို့နောက်နိုင်ငံမှာဆိုလို့ရှိရင်ရှင်ရင်ဟာကဘာပေါ်မှာဆိုလို့ရှိရင်တော့လူနေမှုအဆင့်အမြင့်ဆုံးပဲ မြန်မာဆုံးမြန်မာဆုံးအမေရိကရဲ့ကောင်မြန်မာတယ်ပြောတယ်အဲ့ဒီတိုင်းမြန်မာလေဟုတ်လားဘုန်းကြီးတို့လိုခုဓမ္မကိုလို့စိတ်သုံးမျိုးလုံးထိချုပ်တဲ့အကျင့်မရှိကြဘူးလူကျင့်ဝတ်တရားတော့ထိုက်သမျှတော့ရှိထိုက်သမျှတော့ရှိရရှိမှာပေါ့ဒါဟုတ်လားမလားမရှိမရှိတော့ဘာဖြစ်လို့လူတွေကယူတဲ့ပုဂ္ဂိုလ်ကိုကိုကိုတတ်သေးတဲ့ပုဂ္ဂိုလ်အများကြီးပဲကဘာပေါ်မှာကိုကိုတတ်သေးတဲ့ဥယျာဉ်အများဆုံးပဲအရာစီရင်တတ်ပြီဟုတ်လားလူမျိုးအဆင့်အမြင့်ဆုံးပဲ ဘာဖြစ်လို့သူတို့တတ်တည်နေကြသလဲကိုကိုလူနေမှုအဆင်းမြင့်တယ်မလားရုပ်တုတွေကြွယ်ဝတယ်မလားလို့သူတို့လို့နေလို့ဟုတ်လားမိကတိုင်းပြည်ဆိုတာသိကနေကျင့်နေတာလူငယ်တွေဆိုသိနေကြသိဘုန်းကြီးတို့ဗမာပြည်အဲ့ဒါကြီးကြီးသက်လာပြီမတော်တာတွေတော့ပြီးတော့သူ့ယူနေကြတာဟုတ်လားတော်တာတွေတော့သူ့ယူနေတာသူတို့တို့တို့လာလာနေရလို့ရှိရင်လူဘဝဖြစ်ရကြုံတတ်တာပဲဆိုပြီးတော့ရှင်းတယ်လို့ပေါ့လေရှင်းရမှကြောက်ရမှမသိဘူး အဲ့ဒါလိုဖြစ်နေပြီဟုတ်လားအဲတော့လွတ်လွတ်လပ်လပ်အထိတ်ကိုအကုတ်ကဲမရှိပဲနဲ့ဒီလိုနေရတာဟာဒါပျော်စရာတရားပဲဘဝပြည့်စုံတစ်ခုပဲဆိုတဲ့အနေနဲ့ပေါ့လေနေကြတော့နေတဲ့အခိုက်လေးမှာတော့ပျော်စရာလို့ထင်ရပေမဲ့လို့နောက်ဆွဲကလူပြုံတွေလည်းပြက်သွားတယ်ဟုတ်လားခုနဟိုအာဟုတုဖြစ်တယ်ဆိုတာတော့ဒါတော့သားပေါ့လေသူကယုံမယုံပဲကို ဟုတ်လားလူကျုံတွေပြက်သွားလူကျုံတွေပြက်သွားတော့လူကောင်းလူကောင်းတွေကသူအတိမတ်ကြည့်သေးရဲ့လားဟောဖယ်ထားတယ်အဲ့ဒီကဓမ္မဝင်တဲ့ကြတွေရှင်းနေပြီဟုတ်လားဝင်တဲ့ကြတွေရှင်းနေပြီပြီးတော့ထိတ်ချုံမှုရဲ့တန်ဖိုးအရှိအကြောက်ရဲ့တန်ဖိုးသူတို့မထားကြဘူးမထားတော့ပါဖြစ်တော့ဖြစ်ချင်တယ်ကြည့်ကြတာဘုန်းကြီးတို့အရှိတိုင်းကတော့အထူးအားဖြင့်မြတ်စွာဘုရားရဲ့သုဆုံးမကိုခံယူနေတဲ့ဘုန်းကြီးတို့ဗမာပြည်လိုတိုင်းပြည်ကတော့ ထိမ့်ချုပ်မှုဟာကောင်းတယ်ကိုမူရထိမ့်ချုပ်ရတာဟုတ်လားနှုတ်မူရထိမ့်ချုပ်ရတာအထူးသဖြင့်စိတ်နေစိတ်ဓာတ်ထိမ့်ချုပ်ရတာတက်တာရလားခုနကိုနှုတ်သိပြုမှုတွေကိုထိမ့်ချုပ်ခွင့်နဲ့ထုတ်ထားတာအများကြီးတက်တာတယ်မလားဟုတ်လားထိမ့်ချုပ်ရတာကတက်တာရလားခက်တယ်ခက်တယ်သိခက်တာပဲဟုတ်လားအများကြီးခက်တယ်အများကြီးခက်တယ်ဒီမှနဲ့ဝိจิဝါဒစိတ်ကလေးချုပ်ပြီးတော့ဓမ္မမှတ်နေရတာဟုတ်လား အစားတော့လည်းချိုးချမ်းနေရတာအိတ်လည်းချိုးချမ်းနေရတာအပြောလည်းချိုးချမ်းရတာအိုးအကုန်လုံးချိုးချမ်းနေရတာပဲတက်တာရလားမတက်တာဟုတ်လားဘုရားကသူတို့ဆွတ်ထားတာတက်တာတယ်ပြောတယ်ဒီလိုမလားဒီမှာချုပ်ပြီးထားတာမတက်တာဘူးပြင်မနဲ့ဒီလိုမလားသို့တော့ချုပ်ပြီးတဲ့တွေ့ပြင်မမှုရဲ့နောက်ဆွဲမှာဘုန်းကြီးကြီးသားမှာအပြစ်ကင်းသလားအပြစ်တင်နေလား ချုပ်ကြည့်မှုကဘယ်လိုအရင်ခံတယ်ဟုတ်လားဒီလိုဥစ္စာပါဒီလိုမလားအဘိဓုဒုတိယတရားတွေအပင်မရမလဲရအောင်ဟုတ်ရောလားဒီသိချင်းစေခဏမှလည်းဒါတွေဖြစ်နေရင်မတော်ဘူးမတော်တာတွေပြုကျင်နေမတော်တာတွေပြော့နေရင်မတော်တဲ့စိတ်လေးစိတ်ဓာတ်တွေပြုနေလို့ရှိဒါမတော်ဘူးဆက်ဆုပ်เสียပဲဆိုတဲ့အနေဟုတ်ရောမလားကြောက်เสียပဲဆိုတဲ့အနေဟုတ်ရောမလားဒါတွေပြုလို့မလို့ရှိအပင်မရကြတဲ့အထိဘာလို့ဖြစ်သွားမှာကြောက်เสียပဲဆိုတဲ့အနေနဲ့ဟောဒီခြေတုတ္တပသူခန္ဓာတော်ဘာလို့ဆိုသိချုပ် ကိုယ်နှုတ်စိတ်သုံးမျိုးလုံးထိချုပ်တယ်အထူးအပြင်အခုစိတ်ထိချုပ်တယ်ထိချုပ်တော့မတက်တာပါဘူးဟုတ်တယ်မလားမတက်တာပါဘူးသတ်သရာချုပ်ကြပြီးတော့နေရတယ်ဆိုတော့ပင်မဆင်းရဲနေတာပေါ့သို့တော့အဲ့ဒီပင်မဆင်းရဲမှုရဲ့နောက်ဆက်မှာကိုယ်တန်ရှင်းမှုနှုတ်တန်ရှင်းမှုဘာဖြစ်လို့စိတ်တွေစိတ်တန်ရှင်းကိုယ်ယဉ်ကျေးမှုနှုတ်ယဉ်ကျေးမှုနဲ့စိတ်ယဉ်ကျေးမှုမရဘူးလားရတော့ဘာဖြစ်တော့ရတဲ့ခဏမှလည်းပဲ ကျင်းလို့တန်ရှင်းလူတွေကတော့လည်းပြောနေတာပဲတခါတည်းလွတ်လွတ်လပ်လပ်ဟုတ်တယ်မလားအဲတကယ်စိတ်ကြတဲ့တရားတွေရသွားပြီဆိုလို့ရှိရင်တော့ငါဒီအပေမလားဘူးဆိုတဲ့အနေမျိုးရောက်တာဘယ်လိုနေမလဲကောင်းကောင်းလေးဘုရားဇာတိရမှာပြီးတော့မလားွှင်ွှင်လေးနဲ့ဘုရားသတိရမှာအဲ့ဒါပဲဒါခွင်းတို့ဒီဘုရားဘာသာထွန်းကားတဲ့အတိုင်းကြည့်တယ်ဒါအမြတ်ဒါပဲခွင်းတို့ကြာရှိတာပဲခွင်းတို့ဒါပဲဝင်ကြွားကြာရှိတာပဲလောကကြီးနဲ့ဝင်ကြွားမယ်ဆိုလို့ရတော့မလား အဲဒေါတိသိဗ္ဗအတ္တတွေယုံထုတွေကျွယ်ဝမှုရအခြားတိုင်းပြည်တွေကိုတော့ဘုန်းကြီးတို့ကတော့မပြပါဘူးပြပါဘူးလိုက်လေသူတို့ဟာကြည့်ရပြည့်နေနေမှာဟုတ်မလားအဲ့ဒီအတွက်နဲ့တော့တော်မလုံးနဲ့တော့ဒါပဲရှိတော့ဒါပဲရှိတော့ဒါပဲအရေးကြီးတယ်ဟုတ်လားအဲ့ဒါတွေနဲ့ဂုဏ်ကြီးကိုကြွနိုင်ကြပါစေဒါအရေးကြီးတယ်ဟုတ်မလားအဲ့တော့သူတို့ဒီမှာလိုက်နေကြတော့စိတ်ကြီးမငြိမ်ဘူးနှလုံးကအများအားအလုံးလုံးနေတော့နှလုံးကြီးကြီးကြီးစားညလည်းအိတ်သေးနဲ့ ဈေးနဲ့ပဲအိပ်ရတာပဲဟုတ်တယ်မလားဈေးနဲ့ပဲအလုံးလုံးနေရတာသူတို့ဒီမှာဈေးမပိုင်အောင်ဒီအမေရိကတိုင်းကြီးဟုတ်တယ်မလားတို့အများအားနဲ့ခါရလှူချနေရတာတနိုင်ငံနဲ့တနိုင်ငံတနူးတဦးနဲ့တဦးတစ်ဖွဲ့နဲ့တစ်ဖွဲ့ပေါ်ဒီအားကြမခံဟုတ်တယ်မလားသူတို့တဲ့တာအောင်ဟဆိုပြီးတော့ဒီမှာကြီးထွင်းနေရတာစိတ်ကမတက်တာနှုံးယောဂတွေအရှင်များတယ်ပြည်အယူယောဂတွေအရှင်များတယ်ဟုတ်တယ်မလားသိရိသာသိယုံအများကြီးတို့ရှိမှာအများကြီးအများကြီးအများကြီးကိုယ်တတ်တည်တဲ့လူအများကြီးအများကြီးပါ ဒီတော့ယုတ်တုကြွယ်ဝယုံနဲ့မပြီးသေးဘူးဆိုတာဒါပြနေတာဟုတ်တယ်မလားစိတ်စိတ်စိတ်မှာအရေးချင်းပြုကိုအရေးကြီးတယ်ဟုတ်တယ်မလားအဲကြောင့်ဘုန်းကြီးတို့ဟိုဗမာပြည်လွတ်လပ်ခါစားကအင်္ဂလန်မှာတန်ယုံသွားပြီးတော့ဗမာတန်ယုံသွားပြီးတော့ဖွင့်တယ်တန်ယုံအဖွဲ့ဝင်တရားကြီးတယောက်အဲဒီကအနောက်တိုင်းကညနေချီပညာရှိကြီးကတယောက်ကဘုရားဘာသာဝင်သားတဲ့ပညာရှိတယောက်ကမေးတယ်ပြောတယ်မင်းတို့ဗမာပြည်ကိုငါတို့က နှလုံးအေးစေဖို့ရစိတ်ဝင်စားပြီးတော့မျောရှုနေတော့မှာတဲ့မင်းတို့တွေဟာငါတို့ဒုက္ခရောက်တဲ့လမ်းကြောင်းပေါ်မှာရောက်စပြုနေတာဝိနည်းစွာနဲ့တွေ့နေရပြီတဲ့ဒီလိုလေးနဲ့ဆိုပြောတယ်ဟုတ်လားအဲ့တော့အမှန်ကြီးတဲ့ဘုရားတရားကိုအနည်းဆုံးပေါ့လေဟုတ်တယ်မလားကျင့်သုံးနိုင်တဲ့တိုင်းပြည်ကဘာကလေးစားတာဥပ္ပတက်ကလေးစားတာ ရုပ်တုတွေကျွဲဝါတဲ့တိုင်းပြည်တွေကဘုန်းကြီးတို့ဗမာပြည်ကိုဒါနဲ့လေးစားတာစိတ်နှလုံးအေးစီတတ်တဲ့ဟာတကယ်ဘာမှမရှိဒါပဲရှိတယ်ဆိုတော့ကောင်းသဘောပေါက်သွားပြီဟုတ်လားဒါတစ်ခုပဲရှိတယ်ဒါပေမဲ့လို့ဘုန်းကြီးတို့ဗမာလူမျိုးစုအနေနဲ့ကဘလောက်များစိတ်ဝင်စားကြတယ်ဟုတ်လားဒီဝေကိစ္စတွေနဲ့အချိန်ကုန်သွားတာများပါတယ်ဟုတ်လားဒီဝေကိစ္စတွေနဲ့အချိန်ကုန်သွားတာများတယ်အိမ်တော်ရေးကိစ္စတွေနဲ့အချိန်ကုန်သွားတာများတယ် ကာမဂုဏ်ကိစ္စတွေနဲ့အချိန်ကုန်တာဘာကိစ္စညာကိစ္စအချိန်ကုန်ပြီးတော့နည်းရနဲ့ဝေးဆိုတာဖြစ်တယ်မလားဘယ်လောက်ဝေးနေကြကောင်းလဲဒါမှမဟုတ်မင်းတို့ငါတို့အဲမင်းတို့တည်းငါတို့ဒုက္ခရောက်တဲ့လမ်းကြောင်းပေါ်မှာအခုရောက်တာပြုနေတာပြုနေပြီတဲ့မင်းတို့နှလုံးအေးကြည့်တတ်တဲ့ဟာမလို့ဖြစ်ထားတယ်တဲ့ငါတို့လိုအဲလှုပ်လို့ရှိရင်တော့နှလုံးအေးမယ်ဆိုတာဟောလေဒီလိုယူဆပြီးတော့ဟောလေအခုဒါတွေလိုက်နေတယ်ဒီတော့ တိုင်းပြည်မှာဆိုလို့ရှိရင်တော့ရုပ်ထုကျွဲပါ့ဆိုတာတစ်ခါလိုအပ်ပါသပညာတွေလည်းလိုအပ်တာပါပဲလောက်ပါတစ်ဖက်ကလည်းဟာမလားဒါနဲ့မပြီးသေးဘူးနှလုံးအေးစီတတ်တဲ့ကိုစီကိုစီပေါ့ဒီအဖြစ်အရေးကြီးကိုလုံးစိတ်သုံးမျိုးလုံးထိမ့်ချုပ်တဲ့ခုနဟိရိဥတ္တပအရှုခံပြီးတော့ထိမ့်ချုပ်တယ်လို့ဒါလိုအပ်တယ်ဟုတ်လားထိမ့်ချုပ်ရတာတော့မတက်တာဘူးဒါပေမဲ့လို့ထိမ့်ချုပ်ရဲ့နောက်ဆွဲမှာကိုလုံးစိတ်သုံးမျိုးလုံးတန်ရှင်းပြီးတော့ အေးချမ်းမှုတွေရတာဒီလေးကပေးတာအဲ့ဒါလေးကိုသူအနောက်နိုင်ငံသိညာပြောတာဟုတ်တယ်မလားအဲ့တော့အနောက်နိုင်ငံမြန်လို့တဲ့ဟာတွေကထင်ကြီးတဲ့ဟာတွေကိုဘုန်းကြီးတို့တတိအခုဓမ္မလက်တွေ့ကြကြဘုရားလူတွေကြကျင့်သုံးနေရတာညာကြီးဘုရားပြကောင်းဟုတ်တယ်မလားအထုတ်နိုင်လို့ဒီကလေးကြီးအေးပြီးတော့ဆင်းရဲစွာဖြစ်သွားကြတယ်နော်ဒီတော့အခုဓမ္မမမြင်ရတဲ့အဲတန်ဖိုးရောက်လာတော့ဘူး စင့်စင်တာတာဖို့တက်သွားတဲ့ဒီဥစ္စာတွေကိုဘုန်းကြီးတို့တရားနာပြီးတာဖို့ယောဂီတို့တော်ကောင်းတို့ဒီယခုခေတ်သာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်ရရှိတဲ့လူဘဝကိုအရင်တည်ပြီးတော့အမနာဖို့တန်တယ်သာသနာအမြတ်ကြီးထွက်ဖို့ရအ ਨੇ ဆုံးသောတာပန်ဖြစ်နိုင်လောက်တဲ့အထိကြိုးစားပွားများအထောက်နိုင်ရပါစေ။